2020ခုနှစ်ဩဂုတ်လ10ရက်စနေနေ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်အပိုင်း26ဝိရုရှင်ဘက်ကဓာကြီး၄ပါးဒါကိုပြောခဲ့တော့ဗောနော်ဓာကြီး၄ပါးပြီးသွားပြီဓာကြီး၄ပါးအကြောင်းပြီးသွားပြီအခုကတတ္တဣရိယာပုတ်၄ပါးတတ္တပြောင်းမှာပေါ့နော်ဒီမှာကောင်းစီကအဆက်တွေရေးထား ဒီကဒီနေ့ဣရိယာပုတ်၄ပါးပြောမယ်ဣရိယာပုတ်၄ပါးမှတ်ပြီးတော့တံပစညအသေးစိတ်မူရာမှတ်ပြီးကြတော့ဘုန်းကြီးတို့ဓကမထံကိုနားလည်ထားရမယ်ဓကပထနားလည်ထားရင်တော့ဘုန်းကြီးတို့ဒီမှာဣရိယာပုတ်ရှုမှတ်တဲ့နေ့တို့အသေးစိတ်မူရာရှုမှတ်တဲ့နေ့ကြလွယ်လွယ်ကူကူသိသွားနိုင်မယ်ဒါကြောင့်ဘုန်းကြီးဓကမထံအကြောင်းကိုပြန်ပြောမယ်နော် ဘုန်းကြီးတို့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များကတော့ယုတ်ကမထံနာကမထံနှမျိုးရှိတော့ဗောနော်ဝိပဿနာတက်တက်ရှုခြင်းတဲ့ပုဂ္ဂိုလ်များအတွက်ယုတ်ကမထံဆိုဒါဆိုဝိပဿနာရှုတယ်ဆိုတာဆွဲလန်းနေတဲ့ဥပါဒနာခန္ဓာ၅ပါးကိုရှုတာကိုပြောတာအဲတော့ဆွဲလန်းနေတဲ့ဥပါဒနာခန္ဓာ၅ပါးကိုခွဲလိုက်ရင်ယုတ်28ပါးဒါယူဘက်ခန္ဓာကိုရှုရင်ယုတ်28ပါးတည်းကတစ်ခုခုရှုရင်ပေါ့နော် အဲဒါယောကမထံပေါ့ပြီးတော့ဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဒီခန္ဓာ၄ပါးကိုရှုရင်နာကမထံပေါ့အဲတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များယူဘက်ခန္ဓာကိုရှုရင်ယောကမထံဝိညာဏခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဒီနာခန္ဓာ၄ပါးရှုရင်နာကမထံတဲ့နှမျိုးအချင်းချင်းမှတ်နိုင်ပါတယ်ယောဂ28ပါးရှိတော့ဗျာ။နေုံ28ပါးလုံးရှုမှတ်ဖို့ဆိုတာကတော့ ခက်တယ်ပေါ့ဘယ်လိုပုံကိုများကြလွယ်လဲဆိုဇံသမပတ်ရထားတဲ့ပုံကိုဇံရထားတဲ့ပုံကိုမျိုးဆိုရင်တော့လွယ်ပါတယ်အဲကြောင့်မို့ချိုးဆရာတော်ကြီးများတော့ဒီဇံလိုင်းကိုသင်ပေးတာဒီရွယ်ချက်ပါပဲကိုကအဲ့ဒီလိုင်းကိုသွားလို့အဆင်ပြေရင်သွားကြည့်ပေါ့အဆင်မပြေတော့လဲကိုဇံလိုင်းမသွားဘဲနဲ့ဝိပဿနာရိုးရိုးသွားတဲ့နည်းလေးလည်းရှိပါအဲ့ဒါလေးပြောရင်အဲ့တော့ယုံ28ပါလုံးရှုဖို့ဆိုရင် ခက်တယ်ခက်တော့အဲတော့ယုတ်ကဓာကြီး၄ပါးမာဘုတ်၄ပါးအတူတူပဲပေါ့ဗျာဥပါဒယုတ်24ပါးအဲတော့ယုတ်ကို ရှုမယ်ဆိုရင်တော့ဥပါဒယုတ်တွေရှုတာတဲ့ဓာကြီး၄ပါးရှုတာပိုလွယ်တယ်ဒါကြောင့်မို့ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာများကဘာကိုမိန့်ကြလဲပြောကြလဲဆိုရင်ဓာကမ္မဋ္ဌာန်းရှုရရှုရတဲ့ရွေချက်ကတော့ယုတ်28ပါးတွေဟာဓာကြီး၄ပါးလွယ်တဲ့အတွက် ရုပ်ကိုရှုရင်ဓာတ်သဘောကပို့ပြီးထင်ရှားတယ်ဓာတ်ကြီးလေးပါပို့ထင်ရှားတယ်ဓာတ်သဘောကိုသိမြင်လျင်ဓာတ်သဘောသိအောင်မြင်အောင်ရှုမယ်ပရမအရှိတရားကိုရှုတော့အဲ့ဒီအရှိတရားကိုသိသွားရင်တကယ်မြင်သွားရင်ပညာသိပေါ့ဒါတွေပျောက်သွားဓာတ်ကိုမမြင်ရင်ပရမမမြင်ဘူးပေါ့ဗျာနော်ပရမမမြင်တော့ပညာသိမပြောင်းပညာသိအကောင်းနေတတ်တယ်ဒီတော့ဓာတ်သဘောကို ဘုန်းကြီးတို့မြင်အောင် ရှုဖို့တွန်းအားပေးရတာပေါ့ဒါသဘောကိုမြင်မှာပရမသဘောကိုမြင်တယ်ပရမဆိုအရှိတရားအမှန်တရားပရမအရှိတရားအမှန်တရားကိုဘုန်းကြီးတို့အနတ်အနေစာတုကအနတ္တရှုတာဝိပဿနာလို့ခေါ်တယ်ဒီဓကမတရှုနည်းကအချင်းရှုနည်းကျဲရှုနည်းနှစ်မျိုးပေါ့နော်မာသရိပဏသုတ်တန်ကြတော့ဓကမတအချင်းရှုနည်းဟောတာပါကိုဘုန်းကြီးတို့ပြောနေကြဓကမတအချင်းရှုနည်းပဲပြောနေတာ မဟာယာဟုလောဝါဒသုတ်ဒီသုတ်တွေမှာတော့ကြောင့်ဓကောက်တာကျေရှုနီဟောတာဒါကြတော့ဘုန်းကြီးတို့ခွင့်တင်အကြောင်းတိုင်းဆိုင်ပြောဖို့ရည်ရထားတယ်ပေါ့လောလောဆယ်တော့ဘုန်းကြီးတို့ဓကောက်တာကျေရှုနီကိုအရင်စပြောပါအဲဓာတ်ကြီး၄ပါးရှိတော့ပေါ့နော်အဲ့ဒါပါလဲဆိုပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ဘုန်းကြီးတို့ယောဂီများဒီလောက်ကတော့မှတ်ထားမှာပေါ့ဗျာပထဝီဓာတ်ဆိုတာဗမာလိုပြောရင်တော့မြေကြီးပေါ့ဒီနေရာမှာမြေကြီးကိုပြောတာမဟုတ်မြေကြီးရဲ့တဘာဝ နော်ပထဝီဓာတ်ရဲ့သဘာဝကိုပြောတယ်အဲ့ဒီသဘာဝ6မျိုးမာတဲ့သဘောပြောတဲ့သဘောဘုန်းကြီးတို့ထိုင်တဲ့ခါမှာစထိုင်ကသာဆိုပျော့ပျော့လေးတွေးမှကုရှင်လေးနဲ့ဖုံလေးနဲ့ထိုင်ပျော့ပျော့လေးကြားလာရင်မာလာတာပဲဒါကိုခန္ဓာကမှတွေ့တာပဲတနည်းအားစုပ်ကြည့်စမ်းကြည့်ပါဥမာလက်ထောင်ကြည့်လို့စမ်းကြည့်သာသာလေးဆိုရင်ပျော့ပျော့လေးတွေ့တယ်နာနာဆိုရင်မာတာဒီတနည်းအားလေးပဲဒါမာတာပြောတာဘယ်နေရာမဆိုခန္ဓာကိုယ်စမ်းကြည့်ရင်တွေ့တာပါပဲ ကြမ်းတဲ့သဘောချောတဲ့သဘောဒီကုလုံးမှာဒီကလေးလေးဒီလိုပုတ်ကြည့်ကြမ်းတာတွေလည်းပြဒီကကြလည်းချောတာတွေဒီလိုလက်နှစ်ဖက်လက်ကြမ်းကြီးပုတ်ကြည့်ပါကြမ်းကြမ်းကြီးတွေချောတဲ့နေရာလေးပုတ်ကြည့်ဒီကတော့ဘုန်းကြီးတို့ကမ္မတန်းဆရာများဗာပညာလဲကိုယ့်ရဲ့သွားထိပ်ပေါ့အပေါ်သွားပဲဖြစ်အောက်သွားပြီးရှာနေပုတ်ကြည့်လို့ပုတ်ကြည့်ကြမ်းကြမ်းကြီးတွေတာအဲ့လိုသွားထိပ်ရှာထိပ်မပုတ်ပဲဒီပစောင်းပေါ့ရှာနေပုတ်ကြည့်ဟိုပုတ်ကြည့်ချောတယ် ဒါကြမ်းတဲ့သဘောချောတဲ့သဘောပေါ့နောက်လေးတဲ့သဘောပေါက်တဲ့သဘောကိုယ်ဆိုတရားကြီးဓမ္မကြီးဒီမှာတွေ့ရတယ်ပေါ့နော်အသက်ကြီးလာခန္ဓာကြီးကထိုင်ရထားတာလေးလာကျမ်းမာကြီးမကောင်းတဲ့လေးတာလေးတဲ့သဘောတွေ့လာမယ်ပေါ့တယ်ကျမ်းမာကြီးကောင်းနေပေါ့လို့ထိုင်ရထားလူတူတယောက်ကိုဒီလိုလက်လက်ရခေါ်လိုက်ဒါလည်းပေါ့လာဒါလေးတွေမှတ်ထားမယ်နော်ဒါကတော့ဘုန်းကြီးတို့က ဒီခန္ဓာကိုယ်မှာဒီသဘောလေးတွေတွေ့လိုက်ဒါပထဝီဓာတ်ပဲဘာညာတော့ခွဲချမ်းစိတ်ဖြာစရာမလိုပါဘူးမာတဲ့သဘောလေးပေါ်ပြီးပြောက်ဒါပဲပြော့တဲ့သဘောလေးပေါ်ပြီးပြောက်ဒါမျိုးလေးမြင်ဖို့အရေးကြီးတာဒါကိုအဓိကထားကြည့်တယ်လို့သိအောင်လို့ဘုန်းကြီးကကြိုပြောတာနော်မလို့ဟိုဝင်လေထွက်လေမှတ်နေတာဒီဓာတ်သဘာဝတွေမမြင်ဘူးမသိဘူးဝါရောဒဖောက်ပိန်တာမှတ်နေတာဒီဓာတ်သဘာဝမသိဘူးနားမလည်ဘူးဒီလိုတွေဖြစ်တော့အဲတော့သဘာဝမမြင်တော့ပရမတ်နဲ့ပဲလုံးချ ရရပြီဒါနဲ့ပဲချိန်ကုန်တာများတော့နောက်အာဘောဒအာဘောဒဆိုယူစီးတာ ဖွဲ့စီးတာဒါအကုန်လုံးသိနေတာနော်ဒီနေ့ကယောဂီတွေဘုန်းကြီးကိုရှောက်တယ်ဘုရားတရားထိုင်ရင်လည်းဟိုမျက်ရည်တွေယိုကျနေတယ်မျက်ရည်တွေယိုစီးနေတယ်ဒါမျိုးတွေပေါ့နာရီတွေယိုစီးနေတယ်နောက်ထထွေးတွေခဏခဏမျိုးချနေရတယ်ဗျာဒါတွေပဲအဘောဓာယိုစီးတဲ့သဘောသဖုံးရင်မှာပါဇာပိတာတေကြီးတွေယိုနေတယ် ဒီလိုပူလိုက်တဲ့ရာချွေးတွေယိုထွက်နေတယ်တခုကထိခိုက်လွင်သွေးတွေယိုထွက်လာဒါယိုစီးတဲ့သူကကျင်နယ်တွေယိုထွက်နေတယ်ဒါယိုစီးတဲ့သူကဒါတွေအများဆုံးတွေ့ပါတယ်ဒါအာဘောဓရဲ့သဘောပေါ့နော်ဟိုစီများလို့ပေါက်ရှာတယ်ဆိုတော့ဒါပဲအပေါက်ရှိတယ်မှန်သမျှရေတို့စီတို့ကစိတ်ထွက်တာဖွဲ့စည်းတဲ့သဘောဆိုတာတော့အလုံးခဲတဏ္ဍာတွေ့တာပေါ့နော်ဟောဘုန်းကြီးဒီမှာလက်ကြီးကြည့်လိုက်ပေါ့နော် ဒါမသေးခင်ကြလုံးခဲနေတာလေသေတဲ့ခါကျဒီလက်တွေကရေတွေထွက်သွားရေထွက်တော့နောက်ကျတော့6 6ပြီးတော့ဗာဖြစ်လာတယ်ဖြည်းဖြည်းနဲ့6 6 6 6သွားပြီးတော့အမုံတွေဖြတ်သွားတယ်အယိုးတွေကစကြေမွပြီးအမုံတွေဖြတ်သွားဒီဒကမာကြီးတွေကြပုံနားလဲနေမယ်နော်အချက်ပြုတ်ဝါသနာပါတဲ့ဒကာဒကမာတွေပုံဝါဒီအကျော်လေးတွေအကျော်ကျော်တော့မယ်ဆိုပဲမုံလေးတွေအမုံလေးတွေရှိတယ်လားရေနဲ့လုံးကတော့လုံးလေးတွေဖြစ်သွား ဆံမုံလေးတွေဂျုံမုံလေးတွေရေနဲ့လုံးကလုံးကဒါပဲခန္ဓာကိုယ်ရဲ့ဒီတိုင်းရေနဲ့လုံးခဲတာဒါကြောင့်မို့ဖွဲ့စည်းမှုဆိုတာအလုံးခဲပုံစံမျိုးတွေ့တယ်ပေါ့နော်ခန္ဓာကိုယ်အဝိနဲ့ပတ်ထုတ်တာဒါအလုံးခဲတဏ္ဍာန်တွေ့ကောင်းရင်တို့များစီထားတယ်လုံးခဲပုံစံတွေ့တယ်အာဘောဓသဘောနှမျိုးလေဒါလည်းမှတ်ထားမယ်ယိုစီးတဲ့သဘောဖွဲ့စည်းတဲ့ဘောတေဇောတကနှမျိုးပူတဲ့သဘောအေးတဲ့သဘော ခန္ဓာကိုယ်စိုက်ကြည့်လိုက် ပူတာလည်းတွေ့တယ်အေးတာလည်းတွေ့တယ်စထိုင်ကသာဖြည်းဖြည်းနဲ့ဟိတွေတက်လာပူတွေတက်လာနောက်ကြမိုင်းမိုင်းနဲ့ပြန်အေးသွားတာဒါမျိုးလေးပေါ့နောက်ဝါယောဒသဘောကထောက်ထားတဲ့သူကခုဘုန်းကြီးမမတ်ထိုင်တယ်မမတ်ထိုင်ခါနာရဲ့ယောဂဖြစ်လာတာဒီသက်ရွယ်ကြမမတ်ထိုင်ကဒါထောက်ထားတာပဲလေကလျှော့ကြတယ်ဟောခေါင်းကငိုက်ကြသွားတာဒါပဲထောက်ကန်တာဘောလုံးများလေထိုးတာထောက်ကန်တာတွန်းကန်တဲ့သဘော လေယာတွန်းကန်မှာအသက်ရှူသွင်းတွန်းကန်ဝင်သွားဘိုက်ကလည်းတွန်းကန်တဲ့ဘောကြည်တာပဲဒါကြောင့်တချို့နည်းတွေကြောင့်ဝါရောတောက်ကိုကြည်တယ်ဆိုဒါကိုပြောတယ်တွန်းကန်တဲ့ဘောလည်းမြင်အောင်ကြည်ရနော်ဒီ12မျိုးကိုသေချာမှတ်ထားမယ်နော်ပထဝီဓာတ်က6မျိုးအာဘောဓာတ်က2မျိုးတေဇောဓာတ်က2မျိုးဝါယောဓာတ်က2မျိုးဒါသေချာမှတ်ထားမယ်ဟိုလိုမမှတ်မြေကိုယ်ခန္ဓာကိုပြန်ကြည့်လိုက်ပေါ့ပြန်ကြည့်ကြည့်လိုက် ပြန်ကြည့်ဒီသဘောတွေကတွေ့တာပါအဲ့ဒီမှာဘုန်းကြီးတို့ဗာပြောရလဲဆို ဒီ12မျိုးလုံးကဒီခေါင်းကနေခြေပြားခြေပြားနဲ့ခေါင်းဒီလိုကြည့်နေတော့12မျိုးလုံးတွေ့တာပေါ့တချို့ဟိုဗယ်ရီဆာလိုအင်းနည်းနဲ့ဆန်ဆေးရှင်းပေါ့ဒီလိုခံစားမှုကိုလည်းကြည့်နိုင်တယ်ဒီခံစားတဲ့အခါပူးခံစားလားအေးခံစားသလားရုပ်ပေါ်မှာလည်းကြည့်နိုင်တယ်တချို့ဟာတွေကတွဲဖြစ်နေတော့အဲ့ဒီ12မျိုးထဲမှာတဏှာတဲ့ site ကြီးမာတဲ့သဘောတွင်ပြော့တဲ့သဘော မတွေ့နိုင်တဏှာနဲ့ဆိုင်ခြင်းမဖောင်းပြီးတကူနဲ့ဆိုင်ခြင်းမယ်နာတိပြဒီသားလေးဝင်လေးထွက်လေးလေးဆိုင်ခြင်းနေမယ်ပြောတာတွေမှာတော့မတွေ့သူကဆန့်ကျင်ဘက်ဖြစ်တော့ကျမ်းတာတွေချောတာမတွေ့ချောတာတွေကျမ်းတာမတွေ့ဘူးလေးတာတွေပေါ့တာမတွေ့ဘူးပေါ့တာတွေလေးတာမတွေ့ဘူးပေါ့အဲရိုစည်းတာတော့ဖွဲ့စည်းတာတော့သူကတွဲဖြစ်တတ်တာများတယ်ပူတာတွေ့အေးတာမတွေ့ဘူးအေးတာတွေ့ပူတာမတွေ့ထောက်ကံမှုနဲ့တွန်းကံမှုကသူကရောထွေးနေတယ်ထောက်ထားတယ်တွန်းထားတယ်ဒါမျိုးပေါ့သူတို့က အဲ့တော့ပြောချင်တာကဒီ12မျိုးတဏှာတဲ့ဆက်ကြည့်မယ်ဆိုရင်ကိုပရဝိဒ6မျိုးကဆန့်ကျင်ဘက်3မျိုးဒီဇောဒ2မျိုးဆန့်ကျင်ဘက်က2မျိုးပေါ့နော်အဲ့တော့ပရဝိဒ3 6မျိုးရ3မျိုးရဒီဇောဒတရ2မျိုးရ4မျိုးပေါ့ဆန့်ကျင်ဘက်4မျိုးဖယ်ထားတဏှာတဲ့ဆက်ကြည့်ရင်8မျိုးပဲတွေ့တကူလုံးဆက်ကြည့်ရင်တော့တကူလုံးခြေပြားနဲ့ကောင်းကောင်းနဲ့ခြေပြားကြည့်12မျိုးလုံးတွေ့တယ်လို့ဒီလိုမှတ်ထားမယ် နောက်ဒီပတဝီဓာပဲကြည်ကြည်အာဘောဓာပဲကြည်ဝါယောဓာပဲကြည်ကြည်သူကဘယ်တော့မှတခုတည်းဖြစ်တဲ့ထုံးစံမရှိဘူးเนาะအဲ့ဒီတတိယစာမျက်နှာမှာကိုကြည့်အဲ့ဒီမှတ်စုလေအဲ့ဒီယနေ့တတိယစာအခုကပထမစာမျက်နှာတတိယစာမျက်နှာကြည့်မယ်တတိယစာမျက်နှာပဋ္ဌာန်းလေးအဲ့မှာကြည့်လိုက်ပဋ္ဌာန်းကြီးပေါ့ဗျာနော်ပဋ္ဌာန်းကြဘာပြောသွားလဲဆိုဓာတ်ကြီးလေးပါဟာအတူတူကဂျေစုပြုတ်နေတယ်ဒါလေးကိုသိထားမယ်ဒါ တေချာကိုမှတ်ထားမယ်နော်ဒီဓကမဏရှုတဲ့ပုဂ္ဂိုလ်ကအဲ့မပါဠိထောက်ထားတဲ့ဘုန်းကြီးပြတယ်ဒါသူများပြောလိုက်မေးလာပြောတတ်ပဲစေသာတာရောမာဟုတာအញ្ញမညာသာသာတာ ပြည့်စုံနာပြည့်စုံပဋ္ဌာန်းမှာကြတော့မြတ်စွာဘုရားကဓာကြီး၄ပါးကိုမဟာဘုတ်၄ပါးလို့ခေါ်တယ်အတူတူပဲဒါတွေပဲနော်အဲတော့ဓာကြီး၄ပါးဟာမဟာဘုတ်၄ပါးဟာအချင်းချင်းအတူတူကဖြစ်ပြီးကျေစုပြုနေတယ် ဓာတ်ဆတ္တရောမာဝရအညာမညာပြည့်စုံတာပြည့်စုံရောဓာတ်ကြီးလေးပါအချင်းချင်းကျေစုပြုနေတယ်ချင်းချင်းပြန်ပြန်လာပါဒီမှာတော့၄ချောင်းတောက်ပေါ့၃ချောင်းတောက်တို့ဆတ္တရောမာဝရအညာမညာလေးတရားပြည့်စုံတာပြည့်စုံရောဓာတ်ကြီးလေးပါအချင်းချင်းအမိပြုပြီးတော့ကျေစုပြုပြီးဖြစ်တယ်ဒါကတော့ဘုန်းကြီးတို့စာပေအတိုင်းပြောတာလေတကယ်နားလည်အောင်ပြောရင်တော့ဟိုဓာတ်သဘောတစ်ခုကို ကြည်နေဂျန်နဲ့တတ်တရားလည်းအတူတူဖြစ်နေပြီးတော့ဂျေစုပြုတယ်ဒါပြောနေတာအောက်ကပညာဝါဒဆက်ကြည့်လိုက်အဲ့ဒါပိုရှင်းတယ်အခုဓမ္မကြီးတို့ဒကာကြီးတို့ရထားတယ်ဗြဟ္မာကဘုန်းကြီးကပစ္စယနေတဲ့ဒါအကိုပြဒါရထားဒီပညာဝါဒကြပိုရှင်းတယ်ဒါကြောင့်ဘုန်းကြီးတို့ကဒီအသေးစိတ်ရှုမှတ်တဲ့နည်းတွေကြဘုန်းကြီးတွန်းအားပေးတာအဲအဲ့တော့ဆိုရင်တော့ဗိဓမာတွေသိချတဲ့မှာလို့ဓမ္မပို့ပြီးတော့ရှုမှတ်လို့ကောင်းတယ်ဗိဓမာနားမလဲတော်တော်ခက်တယ် နော်ပြီးတော့မှဆိုတာသင်းညိုလေးတွေမဟုတ်ဘူးများသောအားဖြင့်တော်တော်များများဒီမှာဒီမှာဒီဒီသင်းညိုစာအုပ်လောက်လေးတွေပဲဘုန်းကြီးကပြီးတော့မှလို့ဒီလိုထင်တာဟုတ်ဒီဟာအချင်းယုံရေးတာလားဖခင်ကဒါကပြီးတော့မှခုနှစ်ကြမ်းကျဲအဲ့ဒီခုနှစ်ကြောင်ဒါလေးကအချင်းယုံရေးတာကျိုးကဒီအချင်းယုံပဲနားလေတာအာအဲ့ဒီအချင်းယုံလောက်နားလေတော့ဒါမျိုးတွေပြောလာရင် နားမလဲတော့ဘူးနော်တချို့နည်းတွေကြတော့ဒီအချင်းယုံနဲ့မရဘူးရဘုန်းကြီးတို့ဒီဆောင်းဝဲတွေဖြေထားဆိုဒီ ဒီဗိဓမာကိုဗိဓမာထသင်္ကားအနေနဲ့လည်းသိတယ်အချင်းချုပ်အနေနဲ့သိတယ်ဒီပဋ္ဌာန်းအနေနဲ့သိတယ်ယမိုက်အနေနဲ့သိတယ်မာရိကာဓာတုခရာအနေနဲ့သိတယ်ကျန်တဲ့ဗိဓမာကျမ်းအနေနဲ့အနေနဲ့သိတဲ့အခါကျတော့ပို့ပြီးရှင်းတယ်နားလေတဲ့သဘောပေါက်တယ်ကျို့ကြခုနသင်းညိုလောက်တဲ့သိထားတဲ့အခါကျတော့ဒီလိုကြဲချက်ပြောရင်တော်တော်နားလေရခက်တယ်နော်ဒီမှာကြည့်လိုက်ပညာဝါဒကြပို့တိကြတယ်ဧကမာဟုတံ ဒိဏနာမာဟုတာနံသာဇာတပစ္စည်းနံဒါသိရေးကြည့်တယ်ဒီဝါယောဒမှတ်တဲ့ပုဂ္ဂိုလ်များပေါ့ဒါတဘာရဲ့သဘာဝကိုမှတ်နေဒိဏမာဟုတာနံဓာတ်သုံးပါးရဲ့သဘာဝဟာသာဇာတပစ္စည်းနာပစ္စည်းအတူတကွဖြစ်နေတဲ့အတွက်သိတယ်ဒါကိုပြောတာဗျကြည့်တာတော့ဝါယောဓာတ်လေဉာဏ်နဲ့ဓာတ်တွေကလည်းတွဲဖြစ်နေတော့သိတယ်အဲ့ဒါကိုပြောတာဒါကိုအသေးကိုင်တာမှတ်တာနော်နောက်တစ်ခု တယောမာဟုတာဧကတမာဟုတာသာဇာတာပစ္စည်းနာပြောကိုကဓာတ်သုံးပါးရဲ့သဘာဝကြည်နေဉာဏ်နဲ့ဓာတ်တစ်ပါးသဘာဝအတူတူကဂျေစုပြုနေတဲ့အတွက်ဖြစ်နေတဲ့အတွက်သိတယ်ဒွေမာဟုတာဒွိနနာမာဟုတာနာသာဇာတာပစ္စည်းနာဓာတ်နှစ်ပါးရဲ့သဘာဝကိုကြည်နေဓာတ်နှစ်ပါးရဲ့သဘာဝလည်းအတူတူကဖြစ်ပြီးဂျေစုပြုနေတဲ့သိတယ်ဒါကအတူတူကဖြစ်ပြီးဂျေစုပြုတယ်ဂျေစုပြုပြီးသိတာအညာမညာပစ္စည်းနာသူတို့ကတကူတကူပြန်ပြန်လှန်လှန်ဂျေစု ပြုနေတဲ့အတွက်လည်းသိနိုင်တယ်နေတရားမှီးနေတဲ့အတွက်လည်းသိနိုင်တယ်ဒါဘုရားဓာတ်ရဟောတာနော်ပထမဓာတ်ကမ္မထံရှုမဲ့ပုံပုံများကဓာတ်တဘာဝစံတစ်ခုကိုနားလည်ထားပါရအောင်လည်းမှတ်ထားပါဒုတိယကဒီပဋ္ဌာန်းကိုနားလည်ထားပါပဋ္ဌာန်းရဲ့သဘောနော်ဓာတ်တဘာဝတစ်ခုကြည်နေကြံတဲ့ဓာတ်တဘာ၃ခုကအတူတူဖြစ်နေတဲ့အတွက်ချင်းချင်းမိပြုနေတဲ့အတွက် ချင်းချင်းအပြန်ပြန်လာလာဂျေစုပြုနေတဲ့အတွက်ချင်းချင်းအမိပြုနေတဲ့အတွက်သိနိုင်တယ်ဒါလေးတော့မှတ်ထားဖို့ဒါဆိုရင်တော့ဘုန်းကြီးတို့ဣရိယာပုတ်ရှုတာတို့တံပစင်ညာအသေးစိတ်ရှုတာကြလွယ်လကူနားလဲသွားလိုက်ဒါမှနားမလဲရင်ရှစ်ဆက်သွားတဲ့အခါပြောတဲ့အခါကျတော့အာဘုန်းကြီးကဘာတွေပြောနေမှမသိဘူးဒီလိုဖြစ်တတ်တယ်နော်ဒါကြောင့်ဘုန်းကြီးတရားတွေဆိုရင်ခါတလေတချို့ နောက်နောက်မှဒီမှာကြောင်းရောက်လာတော့အကြံဉာဏ်ပြီးတော့အေးဒီချိန်တော့ကပြနာရင်တော့နားလည်းမမဟုတ်ဘူးလို့အစအစပြီးပြန်ပြီးနားထောင်တော့လို့တချို့ဥပမာဗျာဘုန်းကြီးဇံပိုင်းနေပြောနေတဲ့ကိစ္စတွေပါဆိုကိုမမလုပ်ဘူးတာကြီးမလုပ်ဘူးတာကြီးနားထောင်နေကိုစိတ်ပြက်ညှင်းငွေတာဘုန်းကြီးလို့ဖြစ်သွားမှာလို့အဲ့လိုမျိုးလည်းမဖြစ်စေချင်ဘူးပေါ့ဗျာနော်အဲ့ဒါကိုလေအကြံဉာဏ်ပေးချင်တာတော့တရားများနားမယ်ဆိုရင်လည်းပဲခုနကအစကစပြီးတော့နာဖို့ လေ့လာပါခဲ့ပြီးတော့မှဒီနေ့ဘုန်းကြီးဟိုသင်ပြပေးဖို့စီစဉ်ဒီမှာခေါင်းစည်းပေးထားတာကဣရိယာပုတ်၄ပါးပေါ့နော်ဣရိယာပုတ်၄ပါးဒါကိုပြောမလို့နော်ဣရိယာပုတ်၄ပါးပြောတော့အဲကိုရှင်အဲ့ဒီပါဠိလိုအာနာပါနအောက်မှာဣရိယာပုတ်၄ပါးဆိုအဲ့ဒီဟာလေးပါဠိလိုလေးထိုးပြမယ်ခုယောဂီတို့လက်ထက်မှာဣရိယာပုတ်၄ပါးဆိုတဲ့အကိုလည်းမှတ်စုတွေပေးတာအဲ့ဒီနှစ်ခုကိုနှိုင်းရှင်ပြမလို့ ဖះဘယ်လိုဟောထားလဲနော်ဓမ္မဘုန်းကြီးဖះဟောထားတဲ့အတိုင်းကိုအရင်ပါဠိကိုဖတ်ပြမယ်နော်ဖះကကြတော့နော်ဘာဟောလဲဣရိယာပုတ်၄ပါးရှုမှတ်နေပါပုဏ္ဏစာပရံဘေကွေဘေကုကိစ္စချုံပြောရင်တော့ဗျာကိစ္စံတော့ပါကိစ္စံနာအဲ့ဒီမှာကြည်လိုက်ဣရိယာပရံနော်ပုဏ္ဏစာပရံဆိုတာရှုမှတ်နေဣရိယာပုတ်၄ဣရိယာပုတ်ရှုမှတ်နေနောက်တစ်မျိုးကိုပြောတာပုဏ္ဏစာပရံဘေကွေဘေကုဆိုတာ နော်ဣရိယာပုပထမဘုံရောအာနာပါနာပြီးသွားပြီပုံမှာအာနာပါနာပပနေထိတာအာနာပါနာကျင့်တဲ့ခံပြီးပြီတဲ့နောက်တစ်ခုကြအဲ့ဒီကာယ ानु ပဒနာပဲရပဲဣရိယာပဒရှုမှတ်ဒီတစ်မျိုးနော်ကာယ ानु ပဒနာ14မျိုးရှိတာအာနာပါနာပြီးတော့နောက်တစ်မျိုးကဣရိယာပဒပပဆိုဣရိယာပဣရိယာပထာကဣရိယာပုပပကအခကဏ္ဍဣရိယာပုရှုမှတ်တဲ့ခံကဏ္ဍကိုပြောမယ်တဲ့ဘုရားကဒါကြောင့်ဘုနာစာပိတ်ပိဘိက္ခု ဒါတော့ကျင့်တဲ့ပုဂ္ဂိုလ်မှများဘေကုနော်ဘုံယိုတလောလည်းပြောခဲ့ပါဘေကုက2မျိုးရှိတယ်တုတ်တံဘေကုနဲ့ဝီနိဘေကုဝီနိဘေကုဆိုတာဘုန်းကြီးတို့တိမ်ထဲမှာပေါ့နော်အသက်20ပြည့်သွားတဲ့ခါမှာဟို ကမ္ဘာရီနဲ့ဖတ်ပြီးတော့ရဟန်းခံပေးတာဒါဝီနိဘေကုတုတ်တံဘေကုဆိုတာကိလေသာဘိန္ဒတိတိဘေကုကိလေသာတွေကိုဖောက်ခွဲအောင်ဖျက်ဆီးအောင်မဖြစ်အောင်ကျင့်တဲ့ပုဂ္ဂိုလ်မှလည်းမြဘေကုလို့ခေါ်လို့ရတယ်နော်ယောဂီတွေလည်း ဒီဆရာကြီးကိုငါတို့အဲ့ဒါကိုပြောများတယ်ပေါ့တုတ်တံဘေကုအနေနဲ့ပြောတယ်ကျင့်နေရင်ကိလေသာတွေမဖြစ်အောင်နိဗ္ဗာန်မဖြစ်အောင်ကျင့်ကြံနေတဲ့ပုဂ္ဂိုလ်မှန်တဲ့ဘေကုလို့ဒါတုတ်တံဘေကုခေါ်ပါတယ်အဲ့လိုကျင့်ကြံနေတဲ့ပုဂ္ဂိုလ်မှန်တဲ့ယောဂီလို့ဒီခေတ်ကတော့သုံးပါတယ်အတူတူပါပဲယောဂဝေစရာယောဂီတော့ဣရိယာပုတ်၄ပါးကျင့်တဲ့ခါကျဘုရားဒီမှာဗာပြောဗာမိတ်သွားလေဂစ္ဆန္တောဝါဂစ္ဆာနံဂစ္ဆာမိတိပဇာနာတိတွားရင်တွားမှန်သိနေရမယ် ထီတော်ဟာထီတော်မိတိပဇာနာတိရရင်ရမှန်းသိရမယ်နော်သွားမှုရမှုနိသိဏောဟာနိသိဏောမိတိပဇာနာတိထိုင်ရင် ထိုင်မှန်းသိရမယ်တေယနောဟာတေယနောမိတိပဇာနာတိနော်လျောင်းရင်လျောင်းမှန်းသိရမယ်အေးရင်အိမ်မှန်းသိရလေးချက်နော်အဲဘုန်းကြီးတို့ကဒီမှတ်စုနဲ့ဒါပထမဆုံးဒါလေးရင်မှတ်တာနော်ဖခင်ကဘာပြောလဲသွားရင်သွားမှန်းသိရမယ်သွားမှုကိုလည်းဒီလိုညွှန်တာ ရရင်ရမှန်းသိရမယ်ထိုင်ရင်ထိုင်မှန်းသိရမယ်လျောရင်လျောမှန်းသိရမယ်ဒါကိုပြောတာအောက်ကသံဇာနာပါပါကြော်ကြည့်မယ်အောက်ကိုဆက်ကြည့်မယ်ကာနုပဒနာပိုင်းမှာပြီးတော့ဣရိယာပဋ္ဌပါပါပြီးတော့အောက်မှာသံဇာနာပါပါသံဇာနာဆိုအသေးစိတ်မူရာတွေပါပါအခန်းကဏ္ဍအသေးစိတ်မူရာတွေကို ရှုမှတ်တဲ့ခန္ဓာကဏ္ဍဒါကိုပြောပါတယ်မဆုထဲမှာလည်းပါပါတယ်ဗြဟ္မဘုန်းကြီးကျမ်းမြင့်နေနဲ့ပြောမယ် အသေးစိတ်မူရရှုမှတ်တဲ့အခါမှာအဘိက္ခံနေနော်ရှေ့သို့တက်မှုဆိုရှေ့သို့သွားမှုကိုပြောတယ်နော်နော်ရှေ့သို့သွားမှုရှေ့တုန်းကတော့ရှေ့သို့တက်မှုလို့ဒီလိုပြောတယ်နော်မာစီဆရာရဲ့နေရာပြန်လာကောင်းပါရှေ့ကိုသွားမှုဒီစဉ္ညာ၆တကရှေ့သွားလိုက်နောက်ဆုတ်လိုက်တာပြောတာဘိက္ခံနေရာရှေ့သွားမှုပြိက္ခံနေရာနောက်ဆုံးမှုနော်အဲ့ဒီအဲ့လိုလုပ်တဲ့ခါမှာလည်း ညာနဲ့ဆင်ញင်ပြီးသိရမယ်တမဇနာကာရီနောက်အဲ့ဒါနှစ်ချက်ရှေ့သွားမယ်နောက်ဆုံးမယ်ဒါနှစ်ချက်နောက်ကြည့်လိုက်အာလောကိတေဝီလောကိတေတမဇနာကာရီဟောတိနော်တဲ့တဲ့ကြည့်မယ်စောင့်ကြည့်မယ်ဒါပဲတဲ့ရှေ့တဲ့တဲ့ကြည့်မယ်စောင့်ကြည့်မယ်နော်ဒီမှာမော့ကြည့်တာလို့ငုတ်ကြည့်တာမပါဘူးဘာလို့လဲဆိုတော့ယောဂီနဲ့မသိတော်လို့ဆိုပြီးတော့ဆာမဖြည့်ရှင်းချက်ပေးတာ နောက်ဆက်ကြည့်မယ်သမိန်စီတွေပတာရီတွေတမ္ပဇာနာကာရီဟောတိမဆုရမှာလည်းပါပါတယ်အဲ့ဒါတွေကဒီတွေကထုတ်ထားတာဆိုတော့သိရအောင်လို့ဘုန်းကြီးအရင်ရှင်းတာတမ္ပဇာနီသမိန်စီတွေဆိုဒီကိုေးတာပတာရီတွေဆိုဆန်းဒီကိုေးမှုဆန့်မှုမှာလည်းညာနဲ့သိနေရမယ်တမ္ပဇာညာနဲ့သိအောင်လို့နော်နောက်သင်္ဃာတိပတ္တစီဝရ ဒါရဏီတာမဇာနာကာရီဟောတိသင်္ဃာတိဆိုတာနှစ်ထပ်သင်္ဃာပြောတာနော်ဘုန်းကြီးတို့ဗမာပြည်မှာတော့ဒုက္ကုတ်သင်္ဃာခေါ်တယ်အဲနှစ်ထပ်သင်္ဃာနော်သင်္ဃာတိဒီသင်္ဃာတွေပါဒိဋ္ဌံတဲ့ကကြဒုံလဘဝတ်ဖူးတဲ့အခါသိပါလိမ့်မယ်ဒီနှစ်ထပ်သင်္ဃာတတ္တဒိဋ္ဌံတရားသင်္ဃာဒိဋ္ဌံပြီဒီနှစ်ထပ်သင်္ဃာကိုရိုးရိုးသေးသေးဝိယုံသုံးဆွဲပါမယ်ဒီလိုဒိဋ္ဌံတရားဉာဏ်နဲ့အပေါ်ယုံဧကတိကို ဧကတိအပေါ်ယုံဟာကိုဧကတိလို့ခေါ်တယ်ဒါဥဒ္ဒရာသင်္ကအောက်ပိုင်းခါမှာဝတ္တာကိုအန္တရာဝါဒကသင်္မိုင်သင်္ကခေါ်တယ်အဲ့ဒီတပိတ်ဆုံးခံမှုဟာတပိတ်နော်အဲ့တော့နထသင်္ကတို့တပိတ်တို့စီဝရဆိုကျန်တဲ့သင်္မိုင်သင်္ကနဲ့အပေါ်ယုံသင်္ကပေါ့လေအဲ့ဒီသင်္ကနေဆောင်းတဲ့ခါမှာလဲဆောင်းယူသုံးပြတဲ့ခါမှာလဲ ဒါကိုညာနဲ့ဆင်ခြင်ပြီးဆောင်ရင်သုံးကြည့်ပါမယ်ဒါကိုပြောပါနောက်တစ်ခုအတိတေအဲကြတော့အများကြီးပါသွားနော်အတိတေဆိုစားတာပီတေဆိုတာတောက်တာနော်ခါကြီးတွေခဲတာတာကြီးတွေကလျက်ရက်တာပေါ့ဗျာတို့ရစားများရက်တယ်လို့အဲတော့စားတာပဲဖြစ်ဖြစ်တောက်တာပဲဖြစ်ဖြစ်ခဲတာပဲဖြစ်ကျိုးကဒီချိုးပွဲကိုခဲဝယ်လို့တောင်းတာပေါ့အဲ့လိုမျိုးနော်ပြီးတော့လျက်တာဆိုရစားလို့ပါလို့အဲ့လိုမျိုး အဲ့လိုစားတာတောက်တာလျက်တာ ခဲတာလျက်တာအဲ့ဒါတွေကိုလည်းဉာဏ်နဲ့ဆင်ញင်ပြီးတော့ရှုမှတ်ပြီးတော့သိအောင်လုပ်ရမယ်နောက်တစ်ခါဥ္စာရပတ္တဝါကံမေတမ္ဇာနာကာရီဟောဒီကျင်ကြီးကျင်ငယ်ဆုံးတဲ့နေရာတွေမှာလည်းအစဉ္ညာနဲ့လုပ်ရမယ်နော်ဒီမှာတော့ရေချိုးလာတွေပါမပါဘူးဘုန်းကြီးကတော့ဒီခေတ်ကတော့တွဲသုံးတော့ရေချိုးကဝင်နေဆိုကျင်ကျင်ငယ်ဆုံးတာပါ အဲရေချိုးမှုတို့ကျင်းကျင်ငယ်ကျင်းကြီးဆုံးမှုတို့ကျင်းငယ်ဆုံးမှုဒါတွေလည်းအမှတ်တရနဲ့လောက်ရမယ်လို့ပြောပါအောက်မှာဆက်ကြည့်မယ်ကတိထိတေနိသိနေတုတ်တေဇာဂရိတေပါတိတေကတိဆိုတာကသွားမှုအဲ့ဘုန်းကြီးခုနကဘောကနေပြန်ရှင်းနေတယ်ဣရိယာပုတ်၄ပါးမှာလေဒီဟာပါပြီးသားပဲအဲ့ဒါတွေကိုဘာဖြစ်လို့ဒီမှာထပ်သုံးလဲဆိုတော့အဲ့ဒါခွဲပြောခြင်းလို့ဒါကိုအသေးစိတ်ပြောနေတာ အပေါ်တုန်းကလည်းဣရိယာပုတုန်းကလည်းပြောခဲ့တယ်သွားမှုနော်ရမှုအဲ့ဒီမှာဣရိယာပုပရမဣရိယာပုလေးပါနည်းနည်းကြောင်းကြည့်လိုက်အဲ့မှာပရမဘာပြောကိစ္ဆံတော်ဝကိစ္ဆံဒါသွားမှုကိုပြောတယ်ထီတော်ဝထီတော်ဒါရမှုကိုပြောတယ်နိသိန်တော်ဝနိသိန်ဒါထိုင်မှုကိုပြောတယ်တရားတော်ဝတရားတော်မိတိဒါလျှောက်မှုကိုပြောတယ်ဒီမှာပါပြီးသားနော်အောက်ခုနအောက်သံဇာနာကာကြီးပြန်ကြည့်မယ်အောက်ကိုဆွဲချအောက်ကိုအပေါ်တင်တော့ ပေါ်တင်လိုက်ခုနနေရာလေးပြန်သွားမယ်ဒီမှာဂတိနဲ့ခုနကိစ္ဆန်တော်ဝါကိစ္ဆန်တော်မီအတူတူပဲဂတိဆိုတာကဘာလဲသွားမှုကိုပြောတာထိတေရမှုကိုပြောတယ်နိတေတွေထိုင်မှုတုတ်တေနော်အိတ်မှုအပေါ်ကစကလုံးနဲ့အတူတူပဲပြီးမှခွဲခြားပြမယ်ဘာဖြစ်လို့ဒီမှာထပ်သုံးလဲဒါပဲဘယ်လိုမျိုးပြောလဲဆိုအဲ့ဒါခွဲပြခြင်းဇာဂရိတေနိုးမှုနော်ဘာတိတေ ဗာတိတေနော်တာတိတေဖြစ်နေရိုက်တယ်လို့မှားတယ်စကားပြောတဲ့အခါမှာလည်းအခုဘုန်းကြီးကဏ္ဍပြောတယ်နော်တရားစစ်တဲ့ကဟိုဒီတရားဟောတဲ့ကစကားပြောတဲ့ကတရားဟောတဲ့ကတတိထားပြောတာဒါလို့ဘုရားမိန်တယ်ဗာတိတေစကားပြောတဲ့အခါမှာလည်းဒါဉာဏ်တတိတမစင်နဲ့ပြောရမယ်အမှတ်တတိနဲ့ပြောရမယ်ပေါ့တုံဏိပါဝေစကားမပြောမနဲ့တိတ်တိတ်ဆိတ်ဆိတ်နေနဲ့အမှတ်တတိနဲ့နေရမယ်ဟိုတွေးဒီတွေး ဟိုစဉ်းစားဒီစဉ်းစားမနေအောင်အမှတ်တတိလေးနဲ့တုံပြီးပါဝင်နော်စကားပြောတာပဲဖြစ်တိတ်တိတ်ဆိတ်ဆိတ်နေတာပဲဖြစ်အမှတ်တတိနဲ့နေဖို့ဉာဏ်နဲ့တတိနဲ့နေဖို့ပြောတယ်နော်အဲ့ဒါဒါကဘုန်းကြီးတို့ဒါဘုရင်ဖရာဟောပါဠိတော်ကဲကိုကြီးရင်ကျွတ်တို့အမှတ်စုလေးပြမယ်အဲနောက်ပုတ်ထားတဲ့ဣရိယာပုတ်၄ပါးဆိုဗမာလိုမှတ်စုရိုက်တာဒါပါဠိလိုဆိုရပြီဗမာလိုမှတ်စုလေးထုတ်ပြမယ်ဣရိယာပုတ်၄ပါး မဆုလေးခုနကဖရာဟောနဲ့ဖရာဟောထားတာကိုပေါ်မှာအဲ့ပေါ်မှာတခါဘုန်းကြီးတို့အဲဒီမှာကြည့်လိုက်နော်ခုနကဣရိယာပုလူရှုမှတ်ဣရိယာပုလေးပါးရှုမှတ်နေပြရှုနည်းပြရနဲ့ရှားရှိတော့ခုနကဒီဣရိယာပုလေးပါးထဲမှာပါတဲ့သွားမှုရမှုထိုင်မှုလျှောက်မှုဒါကြပါလေကြာကြာသွားတာမျိုးကြာကြာရပ်တာမျိုး ကြာကြာထိုင်တာကြာကြာလျောင်းတာမျိုးအဲ့ဒီဟာမျိုးကိုမှတ်ဖို့ရည်ရွယ်တယ်ဒါကိုခွဲပြတယ်နော်နော်ဒီထဲမှာပါတယ်ဟာကကြာကြာသာသွားမှုရမှုထိုင်မှုအဲ့ဒီမှာဖြစ်နေတဲ့ခန္ဓာ၅ပါးပေါ့နော်ရုပ်ခန္ဓာကိုကြည်ရင်လည်းဘုန်းကြီးတို့ဒီနေ့ဓကမတမတ်တဲ့ပုဂ္ဂိုလ်ခန္ဓာဥပါဒနဲ့ခန္ဓာ၅ပါးလုံးပါတယ်နော်ဟိုပူရာရေးတာပဲကြည်နေဟိုတွန်းတာဆိုတာကဒါခန္ဓာဝယ်ယူပက်ခန္ဓာ တွန်းမှုကိုခံစားနေတာကဝေဒနာခန္ဓာတွန်းတယ်လို့မှတ်သားနေတာဟုတ်လားတွန်းတဲ့သဘောလေးကိုမှတ်သားနေတဲ့သိနေတဲ့သင်ညာခန္ဓာဒီတွန်းတဲ့သဘောလေးစိတ်ကိုသိနေအောင်ဝိရိယဆိုင်ကြောင်းကြဆိုင်ပေးတာတို့နော်စိတ်ကိုအဲ့ပေါ်မှာတင်ပေးတာရှင်ထားသင်္ကာရခန္ဓာတွန်းကန်တဲ့ဘောလေးကိုသိနေတာကိုဝိညာဉ်နဲ့ခန္ဓာဥပါဒနဲ့ခန္ဓာ၅ပါးပေါ့ဒီတော့တကယ်ရှုရမှာသွားမှုပဲဖြစ်ရမှုပဲဖြစ်ထိုင်မှုပဲဖြစ်လျောင်းမှုပဲဖြစ်ဖြစ် ဒီသဘာဝတစ်ခုကိုစိတ်နဲ့စိုက်ခြင်းဥပါဒနာခန္ဓာ၅ပါးမှတ်ရတာပါနေတယ်နော်အဲတော့ရှုမှတ်ရမှာဒီကြာကြာဖြစ်နေတဲ့ဣရိယာပုမျိုးကိုဒီဣရိယာပုလေးပါ မှတ်ခိုင်းတာကြာကြာထိုင်မှုကြာကြာရပ်မှုကြာကြာသွားမှုကြာကြာလျောက်မှုဘာကိုရှုရမလဲဥပါဒနာခန္ဓာ၅ပါးရှုရအဲ့ဒီလျောက်မှုတွေမှာဖြစ်ပေါ်နေတဲ့ဥပါဒနာခန္ဓာ၅ပါးရှုရဒါကဒါဆိုအဲ့ဒါတွေလာမို့အကြောင်းမှ ရှုခိုင်းတယ် ဒါကြောင့်ဘုန်းကြီးတို့ကဘာအကြောင်းကိုဘာရှုခိုင်းရလဲဆိုသွားခြင်းတဲ့စိတ်လေးရက်ခြင်းတဲ့စိတ်လေးထိုင်ခြင်းတဲ့ဒါအကြောင်းပဲဒီစိတ်ကြောင့်ကိုထိုင်တာရက်တာနော်အိတ်ခြင်းတဲ့ဆိုအိတ်ခြင်းတဲ့စိတ်လျောင်းခြင်းတာအိတ်တော့မယ်ဆိုလျောင်းချလိုက်ထိုင်မယ်ဆိုထိုင်ခြင်းတဲ့စိတ်လေးခြင်းဖြစ်တယ်အဲ့ဒါအကြောင်းပဲအကြောင်းနဲ့တကွဖြစ်တော့ဥပါဒနာခန္ဓာ၅ပါးကိုအနေဆဒုက္ခအနတ္တဟုဝိပဿနာရှုရညွန့်ဤရည်ညွန့်ဤဒါလေးမှထားဖို့ပဲ ဒါဒါဘုရားဟောနော်အောက်ကိုနည်းနည်းဆက်ကြည့်မယ်ခုနကတံပစင်ညာအသေးစိတ်မူရာများခုနဘုန်းကြီးတို့ပါဠိနဲ့ကောက်ပြီးအဘိကံနေပရိကံနေအဲအဲ့ဒီအဖွင့်ကိုကြည့်ပြီးတော့မှရှေ့သို့တက်မှုနောက်သို့ဆုပ်မှုနော်အဲ့ဒါကရှေ့သို့သွားမှု နောက်သို့ဆုပ်မှုပဲနော်ပထမဘုန်းကြီးမြန်မာပြန်ကြီးစကပြေကမချောဘူးနေတရားတိုင်ကြည့်ပြီးတော့ဘုန်းကြီးရှေ့သို့တက်မှုဆိုလောက်တာနောက်ကျတော့ မာစီဆရာတော်ကြီးကပြန်တယ်ရှေ့သူတော်ကဒါပို့ချော်တယ်တခါတလေကျို့တို့ဘုန်းကြီးတွေကစာသံပေတာနဲ့ပါနေငယ်ငယ်တော့အဲ့တိုင်သင်တာတော့ဒီပါဠိဆိုဒီလိုပဲနှုတ်ကတက်တာရှေ့သူတက်မှုဟောဆရာတော်ကြီးတွေဆရာတော်ခုနကဟောဒါရှေ့သူသွားမှုရှေ့သူတက်တယ်ဆိုတော့တခုတက်တယ်လို့ဖြစ်နေတာဟုတ်လို့သွားမှုဆိုပိုကောင်းတယ်ဒါကြောင့်မို့ဟိုပရိက္ခဟဉာဏ်ဖြင့်သိသိတယ်တို့ဘာလို့အဲ့လို ဒါဘုန်းကြီးကငငယ်လေးကဒီတိုင်းဆရာသမားတဲ့ဒီတိုင်းရသေးမှတ်တာကိုယ့်အကိုယ်တော့နားလေတာပေါ့လေဒကာမကြီးကတိမ့်စီတယ်တိမ့်စီတယ်ဘာမှကိုမသိဉာဏ်ဖြစ်မြင်အောင်ကြည့်တဲ့သဘောမျိုးနော်ခဏတွဲလိုက်မှမယ်တော့ရှေ့သို့သွားမှု နောက်သို့ဆုံးမှုဒါတွေဒါလည်းဉာဏ်နဲ့ဆင်ញင်ပြီးလောက်ရမယ်နောက်ပြီးတော့တဲ့တယ်ကြည့်မှုစောင်းခဲ့ကြည့်မှုဒီထဲမှာခုနပြောတဲ့ထက်ကြည့်မှုအောက်ကြည့်မှုတွေမပါဘူး ယောဂီဆိုတာအဲ့လိုကြည်နေအိမ်နေမရဘူးတဲ့မသိတော်တဲ့အတွက်ဘုရားဒါထဲဟောမထားဘူး။နောက်ကိုယ်မှုဆံမှုနော်။ဒါတော့ဘုန်းကြီးတွေအတွက်ဒါပြောတာပါ။နထသင်္ကန်းတို့တပိတ်တို့ခြားသင်္ကန်းဆောင်းယူသုံးပြုမှုဒီယောဂီတွေကြာကိုယ်ရဲ့အဆိုးတို့အင်ကြီးတို့ဘောင်းမီတို့အင်ကြီးတို့ဒါတွေပေါ့ဗျာ။ဒါတွေကိုသုံးဆောင်မှုအသုံးပြုမှုဒါတွေလည်းတတိထားမယ်လို့ပြောတယ်နော်။ဒီပကံခွဲရောက်တွေစားတော့တဲ့အခါမှာဒါတွေယူတဲ့အခါမှာ တချို့ကြလည်းအသားကိုမြည်အောင်ယူတယ်ကလောကလောဆေးလဲစူးညာနာအတူတူပါလို့ရသာသာလေးအတန်မကြောက်အောင်ဆေးလဲဒါတော့ဒါပါပဲအတန်ကြောက်အောင်ဆေးလဲဒါပါပဲနော်အဲ့တော့အမှတ်တရလေးနဲ့ဆေးရင်တော့အတန်เนี่ยမထွက်ဘူးပေါ့ဗျာအမှတ်တရလွတ်ပြီးဆေးမယ်ဆိုကလောကလောနဲ့မြည်တော့အဲ့ဒါပဲတရားရှိတဲ့ပုဂ္ဂိုလ်တတိပါတဲ့ပုဂ္ဂိုလ်မပါတဲ့ပုဂ္ဂိုလ်ကွဲကွဲတယ်ပေါ့စားမှုတောင်းမှုခဲမှုလျှက်မှု စားတာတို့တောက်တာတို့နော်စားတာထဲမှာရှင်ပြခဲမှုကပါတယ်များဆိုဒီဘုန်းကြီးတို့ဗမာပြည်မှာကြတော့ထမင်းစားတာကိုဆွန်းစားတယ်ဘာညာပေါ့နော်အချို့ဝဲကြခဲဝဲလို့ဒီလိုသုံးတယ်နော်တစ်တီးတွေပါပြီးဖုံးပေးတာခဲမှုလို့သုံးတယ်ချို့ဝဲသုံးတာပေါ့ဗျာလျက်မှုဆိုတာကဟိုဒါရစားတို့စားရလို့တချို့ရဲလို့လျက်ပြီးသုံးဖုံးပေးရတဲ့အရာတွေရှိတော့ပြာရည်တို့ နောက်မှကျင်းကြီးကျင်ငယ်ဆုံမှုဟုတ်လားရေချိုးမှုတွေရောပါတယ်နော်ကျင်းကြီးကျင်ငယ်ဆုံတဲ့နေရာမှာလည်းတတိတတိလည်းပါညာလည်းပါရမယ်အမှတ်တတိလည်းနေရမယ်ဒီမှာကြည့်လိုက် ခုနဣရိယာပုတ်၄ပါးတုန်းကလည်းဒီသွားမှုရမှုဒါတွေပါတာပဲနော်သွားမှုရမှုထိုင်မှုနိုးမှုအိမ်မှုနိုးမှုစကားပြောမှုတိတ်တိတ်ဆိတ်တတိတံမစဉ္ညာနဲ့ပြောဒါကဖယားဟောတိုင်ပုံညာမြန်မာပြန်တာအောက်ကိုဆက်ကြည့်မယ်အောက်ကို နော်အဲ့ဒီမှာကြည့်လိုက်အဲ့ဒီအသေးစိတ်မူရာတွေမှာခုနကခုနဌာနအသေးစိတ်မူရာပြောသွားတယ်ရှေ့သို့သွားမှုနောက်သို့ဆုံးမှုတဲ့တဲ့ကြည့်မှုဒီနေရာတော့မှန်တာပဲကြိုက်တဲ့ပုဂ္ဂိုလ်အပေါ်တော့မှမှန်ပဲဖြစ်တဲ့တဲ့ကြည့်မှုစောင်းငဲမှုကိုယ်ဆမ်းမှုအဲ့ဒီ6ဌာနအပေါ်ကခုနကခုနဌာနအသေးစိတ်မူရာပြောခဲ့တယ်အဲ့ဒီထဲမှာဒီရှေ့သို့သွားမှုကနေစပြီးတော့ကျင်းကျင်ငယ်စုမှုထီအောင်ပေါ့အဲ့ဒီ6ဌာနက အလေလာတန်းစားဖြစ်တဲ့ဣရိယာပုတ်ပေါ့ခုနကြာကြာကြီးလည်းမဟုတ်ဘူးခဏတစ်ဖြုတ်လည်းမဟုတ်အလေလာတန်းစားထိုင်မှုသွားမှုရမှုပေါ့နော်အဲ့ဒါမျိုးဆိုလိုတယ်နော်အလေလာတန်းစားအလေလာသားဖြစ်တဲ့ဣရိယာပုတ်ကိုရည်ညွှန်းတယ်ဒါကိုပြောတယ်နော်ပြီးတဲ့အခါကျတော့ဆွမ်းခံမှုစားတဲ့ဣရိယာပုတ်ခိုက်တန်တဲ့ဥပါဒတခဏ၅ပါးကိုလည်းကောင်းခုနဒါတွေကတော့သူကပြောချင်တာ အခုရဟန်းတန်ခါများတွေကျတော့ဆွမ်းခံတဲ့ဣရာဘုတ်ခိုက်တာနေရှုခိုင်းတာမှာခုနအသေးစိတ်မူရတယ်ဆိုတာဆွမ်းခံတော့မယ်ဆိုတပိတ်တန်ခါနေပြင်မယ်နော်ရှေ့ကြည့်မယ်နောက်ကြည့်မယ်ဘေးလိုက်ဘေးဆောင်ငယ်ကြည့်တာဒါတွေကဆွမ်းခံတဲ့ခိုက်တာမှာဖြစ်တဲ့ဣရာဘုတ်တွေဒါကြောင့်မို့ဆွမ်းခံမှုစားပြောဣရိယာပုခိုက်တန်၌ရှုတဲ့အခါကျတော့ဥပါဒနာခန္ဓာ၅ပါးရှုရတာဒီဥပါဒနာခန္ဓာ၅ပါးလည်းဥပါဒနာခန္ဓာ၅ပါးတတ်တတ်တယ်မဟုတ်အကြောင်းနဲ့တကွာပြည့်တဲ့ ဥပါဒณะခန္ဓာ၅ပါးတို့အနေစဒုက္ခအနတ္တဝိပဿနာရှုရညွှန်ဤပြောလိုတာကတော့ဘောကြီးအဲ့တော့ဒီအသေးစိတ်မူရတဲ့မှာ6တိုင်အောင်ကတစ်ကနေ6တိုင်ကအလေလက်ဖြစ်တဲ့ဣရိယာပုတ်ကို ရှုမှတ်ဖို့ညွှန်တယ်ခုနဣရိယာပုတ်၄ပါးမှာ ပါလာကြတော့အရှိနော်ဖြစ်တဲ့ကြာကြာဖြစ်တဲ့ဣရိယာပုတ်ရည်ညွှန်တယ်နောက်တစ်မျက်နှာသွားမယ်နောက်ဆုံးနံပါတ်9ကျန်သေးတယ်ဟုတ်ပြီ အသေးစိတ်မူရာရှုရာတွင်သွားမှုရပ်မှုထိုင်မှုအိမ်မှုနိုးမှုနော်ဒီငါးဌာနကတော့အသေးစားအတူအသေးစားအတူဆုံးဣရိယာပုခဏရပ်မှုခဏသွားမှုခဏထိုင်မှုခဏအိမ်မှုခဏနိုးမှုအဲဒါမျိုးတွေပေါ့နိုးတာတော့ခဏလေးပဲနိုးတာပါအဲ့ဒီအတူဆုံးဣရိယာပုကိုရှုမှတ်ဖို့ညွှန်ကြားတယ်အဲရောထွေးမှာဆိုလို့ပြောရတာ အင်းအပေါ်လုံးကဣရိယာပုတ်၄ပါးလဲဒါတွေပြောတယ်ခုသေးစိတ်မူရတဲ့ဒါတွေပဲဒါတွေပြန်အတူတူပဲလို့ဒီလိုယူဆတတ်တယ်နော်အဲ့ဒါကိုအထက်ကရာတရားခွဲပြတာတယ်ဒီတော့ခြုံပြောရရင်တော့ဘုန်းကြီးတို့ခုနမှတ်ထားမယ်အပေါ်ကပြောခဲ့တဲ့ဣရိယာပုတ်၄ပါးရှုမှတ်တဲ့နေကပါလဲကြာကြာဖြစ်တဲ့နော်ရှေ့ရှေ့ဖြစ်တဲ့ဣရိယာမျိုးကြာရှိစွာဖြစ်တဲ့ဣရိယာပုတ်ကိုပြောတယ် ကြာကြာထိုင်တာကြာကြာသွားတာကြာကြာရပ်တာကြာကြာလျောင်းတာမျိုး ဆိုလိုတယ်နောက်ဒုတိယတံပဇညသေးစေမူရာထဲမှာရှေ့သွားတာရှေ့သွားတာနောက်ဆုတ်တာ နော်အဲ့ဒီ6ခုထီအောင်ကိုကျင်းကျင်ငယ်ဆုမှုထီအောင်ဒါတော့အလဲလာစာဖြစ်တဲ့ဣရာပုဂ္ဂိုလ်ရှုမှတ်ဖို့ညွှန်တယ်နောက်ဆုံးနံပါတ်ခွန်သွားမှုရမှုထိုင်မှုနိုးမှု စကားပြောအဲ့ဒီအဲ့ဒီဟာတွေကြပါလဲဆို အတူဆုံးအသေးစားပေါ့နော် အောက်မှာဆက်ဆွဲအောက်ကိုဆက်ကြည့်မယ်စာမျက်နှာနံပါတ်1နော်အဲ့ဒါကြတော့အသေးစားလေးဣရိယာပုအတူဆုံးဣရိယာပုနော်ခဏသွားမယ်ခဏရပ်မယ်ဒါမျိုးတွေကို ရှုမှတ်ဖို့ညွှန်တယ်အဲ့တော့ဒါတွေကတော့ဘယ်မှာပဲမှတ်မှာပေါ့နော်ကျောင်းတွင်မှာပဲမှာပဲကျောင်းမြေမှာသွားဝင်ရမှုထိုင်မှုအသေးစားဘယ်လိုဣရိယာပုမှာမှတ်မှာပေါ့လေသူကမှတ်တာရှေ့ရှေ့လောက်တဲ့ ကြာကြာထိုင်တဲ့ဣရိယာပုမှတ်မှအလဲလာပြန်သောဣရိယာမှတ်မှအသေးစားဣရိယာပုပဲမှတ်မှဘာမှမလဲဥပါဒတခန္ဓာ၅ပါးဒါကိုလည်းမှတ်မယ်ဆွဲလန်းနေတဲ့ခန္ဓာ၅ပါးသူ့ရေလာလို့မဟုတ်အကြောင်းအကျိုးဆက်ဆက်ဖြစ်နေဥပါဒတခန္ဓာ၅ပါးကိုအနေစာဒုက္ခအနတ္တရှုရမယ်ဒါကအထက်ကပြောတဲ့စကားအောက်မှာဆက်ကြည့်မယ်တိပိတကမဟာတိဝမထေမြရဲ့အယူဆနော်တိပိကမဟာထေမြတိပိကတက နော်ဒီမာသီဝမထေကြီးဆိုရဟန္တာရှင်မြတ်ကြီးပေါ့ဗျာဒါသူ့ကိုလေကတူပြုတယ်နေတယ်သူကတော့ဘာပြောလဲဆိုတော့အဲ့မှာသူခွဲနေလေးပေါ့သွားမှုရမှုထိုင်မှုတရားဝိရိယဘုရှုမှတ်တဲ့ဤရဲ့ဒီမှာနှမျိုးပေါ့နော်ရှေ့သို့သွားမှုနောက်သို့ဆင်းမှုတဲ့တဲ့ကြည့်မှုဆောင်းခဲ့ကြည့်မှုကိုယ်မှုဆမ်းမှုတာမဇညာအသေးစိတ်ရှုနည်းတို့ဟာဒီဣရိယာပုတ်၄ပါးနဲ့အခုပြောတဲ့တာမဇညာအသေးစိတ်ရှုနည်းတွေဟာ သွားစေရစေအခိုက်တမှာဖြစ်နေတဲ့ဥပါဒณะခန္ဓာအကြောင်းနဲ့တကွာပြောဥပါဒณะခန္ဓာနေသဒုက္ခအနာတ္တရှုအောင်ဒါသူပြောလို့ကတော့ပစ္စုပန်တဲ့ထဲမှာဖြစ်နေတာကိုရှုခိုင်းတယ်လို့မာသူဝမထေမြတ်ကယူဆတယ်နော်ဣရိယာပုတ်၄ပါးရှုမှတ်မှုရှေ့သို့သွားမှုနောက်သို့ဆုံမတဲ့တဲ့ကြည့်မှုဆောင်းငယ်ကြည့်မှုကိုယ်မှုဆမ်းမှုဒါတွေကပါလေပစ္စုပန်ခိုက်တမှာဖြစ်နေတာကိုရှုခိုင်းတယ် ပြစ္ဆုတ်ပံခိုက်တမဖြစ်နေတဲ့ဥပါဒနာခန္ဓာ၅ပါးအကြောင်းနဲ့တူကဖြစ်တဲ့ဥပါဒနာခန္ဓာ၅ပါးဒါအနေဆဒုက္ခအနတ္တရှုဖို့ညွန်းနေဆိုဒီလိုအရှင်မြတ်ကြီးကယူဆတယ်ပြီးမှကြံတဲ့အသေးစိတ်မူရာတွေအောက်မှာဆက်ကြည့်လိုက်ကြံတဲ့သွားမှုရမှု ထိုင်မှုဒါအသေးစိတ်မူရာတွေနိုးမှုအိမ်မှုနိုးမှုစကားပြောမှုစကားမပြောမှုဒိစိတ်နေမှုဒီအသေးစိတ်ရှုနေရတော့တဲ့ ဒီဣရိယာပုအရင်တော့ကပြုခဲ့ပြီးသားဟာတွေကို ပြုပြီးရအခြားလာနဲ့ဖြစ်ခဲ့ပြီးအတိတ်ကိုရှုခိုင်းတာအတိတ်တုန်းကဖြစ်ခဲ့တော့ဥပါဒနာခန္ဓာပဲနော်စောစောကထိုင်ခဲ့တာတွေဒါတွေပြန်ရှုခိုင်းတယ်လို့အရှင်မြတ်ကြီးကယူဆတယ်အတိတ်ကဖြစ်ခဲ့တော့ဥပါဒနာခန္ဓာနော်ဖြစ်ပြီးသားဥပါဒနာခန္ဓာဖြစ်ပြီးသားအကြောင်းနဲ့တကွာဥပါဒနာခန္ဓာမြောင်အနေဆောင်ဒုက္ခအနတ္တရှုရအောင်ဝိပဿနာရှုရညွှန်းတယ်နော် အတိတ်ဘဝလည်းဖြစ်နိုင်တယ်ဒီခုထိုင်နေတာရဲ့အရင်အတိတ်ပြီးခဲ့တဲ့ထိုင်ပြီးသားတွေပြောပြီးသားတွေတွေးပြီးသားဒါအတွေးနဲ့အတွေးထဲမှာပေါ်လာတာကိုလည်းပြောလို့ရတာပေါ့နော်အတိတ်ကတော့ငါမနေ့ကဘယ်လိုရှိခဲ့တယ်ဘယ်လိုထိုင်ခဲ့တယ်အစာကြီးလို့ပေါ့လေဒီအတိတ်တွေးတွေလည်းပေါ်လာငါမနေ့ကထိုင်ကဘယ်လိုထိုင်လို့ကောင်းတာအခုထိုင်လို့မကောင်းဘူးဒီအတိတ်တွေးတွေမျိုးပြန်ရှုခိုင်းတာမျိုးပေါ့ဒါမျိုးတွေကိုဆိုလိုပါတယ် ဒါကြောင့်မို့စောစောမင်းကကြတော့အထက်ကရာနီးကြတော့ဒီပစ္စုပန်နဲ့အတိတ်တွေမခွဲဘူးဒီမာသီဝမထေမြတ်ကြီးကြတော့ဒီရှုမှတ်နည်းတွေပဲတခါထပ်ပြီးတော့ဒါတွေကတော့ပစ္စုပန်ရှုရမယ်ဟာတွေဒါတွေကတော့ပြုပြီးသားအတိတ်ကိုရှုရမယ်ဟာတွေဒီလိုခွဲပြတော့ဒါလေးလည်းခွဲခွဲပြပြသိထားမယ်နော်အားလုံးကဒီဆရာတို့ဒီရှင်မြတ်ကြီးတွေကလည်းကိုယ်တွေလှုပ်ထားတဲ့အတွက်ဒါကိုလည်းသူ့ယူဆအောင်လည်းဘုန်းကြီးကပြောရတယ် သူကကိုတွေးလို့ပြီးရဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်များမှတ်တမ်းတင်တာတော့ဒါကိုလည်းပြောရတယ်ပေါ့နော်။အဲအောက်ကိုဆက်သွားမယ်။ပြီးမှဘုန်းကြီးတို့ဒီမှာဣရိယာပုတ်၄ပါးရှုမှတ်တဲ့ဤဒါကိုစပြောမယ်နော်။အဲဣရိယာပုတ်ရှုမှတ်တဲ့ဤစပြောမယ်။ဒါကိုမပြောခင်ဘုန်းကြီးကပါဠိအကျမ်းပြစပြောခြင်းဒီလဲဆိုတော့ဒီအထက်ကရာပြောတဲ့စကားလေးဘုန်းကြီးပြောပါဦး။ပြီးမှဘုန်းကြီးဒီကအမှတ်စုတဲ့အတိုင်းရှင်းမယ်နော်။ တကယ်ပြောတာလေးကဘာပြောသွားလဲဆိုတကယ်ပြောတဲ့အဲရှင်းလင်းချက်လေးလောကလူသားတွေကဟုတ်လားသွားတာတို့ရက်တာတို့ဆိုရင်ဘာပြောလဲငါသွားတယ် သူသွားတယ်ငါရက်တယ်သူရက်တယ်ဟုတ်လားဘယ်ပုဂ္ဂိုလ်ရက်တယ်ဒီလိုပြောကြတဲ့ထုံးစံရှိတာပေါ့နော်အမှန်သဘောပရမတ္ထသဘောအနေနဲ့ပြောရရင်တော့ သွားတတ်တဲ့ရက်တတ်တဲ့ငါဆိုတာလည်းမရှိဘူးသူဆိုတာလည်းမရှိဘူးပုဂ္ဂိုလ်ဆိုတာလည်းမရှိပါဘူးသွားမယ်ရမယ်ဆိုရင်ဘုန်းကြီးတို့ဘာအစဖြစ်လဲရှိဥစွာသွားခြင်းနဲ့စိတ်ရင်ဖြစ်တယ်သွားမယ်ဆိုသွားခြင်းနဲ့စိတ်အရင်ဖြစ်တယ်ရမယ်ဆိုရင်ရခြင်းနဲ့စိတ်အရင်ဖြစ်ပါတယ်နော်အဲ့ဒီရခြင်းနဲ့စိတ်သွားခြင်းနဲ့စိတ်ကြောင့်မို့ဘာတွေဖြစ်လာလဲနောက်ဆက်တွဲဟာ စိတ်ကြောင့်မို့စိတ်တစားရုပ်တွေဖြစ်တယ်စိတ်တစားဝါယောဓာတ်လို့ခေါ်တယ်နော်စိတ်ကြောင့်မို့စိတ်တစားဝါယောဓာတ်ဖြစ်တယ်စိတ်ကြောင့်မို့ဒီဝါယောဓာတ်ကတွန်းကန်လိုက်တော့ပေါ့သွားမယ်ဆိုသွားဝါယောဓာတ်ကတွန်းကန်တဲ့သဘောလေးထောက်ထားခဲ့ပေါ့နော်အဲတွန်းကန်သွားတော့မယ်ဆိုပထမပါသွားခြင်းနဲ့စိတ်ဖြစ်တယ်သွားခြင်းနဲ့စိတ်ဖြစ်လိုက်တဲ့အခါကျစိတ်သောဝါယောဓာတ်ဒီလိုတွန်းကန်ပြလိုက်တာအဲ့ဒါသွားတာစိတ်သောဝါယောဓာတ်ရုပ်တွေအစင်းစင်ဖြစ်တယ် စေသောဝါယုတ်ယုတ်နဲ့တူဝိညာယုတ်ဆိုတာသွားတဲ့ယုတ်တွေပေါ့ဒါတွေဖြစ်တယ်အဲ့ဒါကိုပြောတယ်အဲ့ဒီယုတ်တွေအစဉ်စဉ်ဖြစ်လာတယ်အေးဝါယုတ်ကခုနပြောခဲ့တယ်ဘုန်းကြီးပဋ္ဌာန်းနည်းနဲ့ဝါယုတ်ကဘယ်တော့မှသူတခုလည်းမဖြစ်ဘူးဒီလိုတွန်းကန်ရင်လည်းတခြားတတ်တွေလည်းပါလာတွန်းကန်တဲ့သဘောကြည်လိုက်ရင် လေးပြီးတွန်းမယ်ပေါ့ပြီးတွန်းမယ်ဒါတွေလည်းတွေ့လာမယ်နော်တခြားတတ်တွေလည်းပါလာအဲ့ဒါလေးမှတ်ထားမယ်နော် ဝါရဖြစ်တခြားဓာတ်တွေလည်းဖြစ်လာတယ်ဒီလိုဟုတ်လားစိတ်ကြောင့်မို့စေစားဝါယောဓာတ်ဝါယောဓာတ်ဖြစ်တယ်ဝါယောဓာတ်ကတွန်းကန်နဲ့စဉ်စဉ်တွန်းကန်နဲ့ဒီဝါယောဓာတ်သူတို့ကုရမျိုးဉာဏ်နဲ့အားတွေလည်းပါလာတယ်အဲ့ဒါကိုဘုန်းကြီးတွေကတွားတာရတာ ထိုင်တာဒါမျိုးပြောကြတယ်ပေါ့ဥမာနဲ့သူကပြောထားတာကောင်းပါတယ်ဥမာနော်ဒီမှာတော့တချို့ပုဂ္ဂိုလ်လဲမြင်မှုပါလဲညာမှာတော့ကုဋ္ဌိရှိတော့မှာလဲတစည်းမှာနွားနှကောင် ထဘိုးမှာကတယ်ပေါ့ဗျာကျတို့ညာတော့ကတယ်လို့ခေါ်တယ်တတ်တာပေါ့ထဘိုးမှာတတ်တာနွားမဒီလဲကြီးမောင်းဖို့အတွက်နွားတော့ကထားတယ်တတ်ထားတယ်လူကအဲ့ဒီလဲပေါ်မှာတက်စီတယ်တက်စီပြီးတော့လဲပေါ်မှာထိုင်ပြီးမောင်းတာပေါ့လဲသွားခြင်းတော့ဘာလို့အောင်လဲနွားကြီးကိုမောင်းရတယ်နွားသွားတော့ပါလေလဲကြီးကနွားကတာလဲကြီးကနွားသွားတယ်လဲကြီးကသူနဲ့ကဆွဲပါသွားပြီအဲအဲ့ဒီဥပမာပေးတာနော် လဲကိုသွားခြင်းဘာလို့လဲနွားကိုမောင်းတယ်ဟုတ်လားလဲကိုရစိမ့်ပါလဲနွားကိုပဲရတာလဲကသွားတတ်တဲ့ရတတ်တဲ့တတ္တိမရှိဘူးလဲကသက်မဲ့လေနော်အဲ့တော့ဘာလဲဆိုတော့ဒီကနွားကောသူသွားခြင်းလို့သွားလားဒီဝန်တုပ်ကြီးနဲ့လဲလဲဘယ်တော့သူသွားခြင်းမှာလို့လူကမောင်းလို့သွားတာဒါကိုပြောတယ်လူကသွားအောင်မောင်းလို့နွားကသွားတာနော် နွားသွားတော့ပါပဲလှဲပါတာပေါ့ဒါကိုလူများပြောတော့ဟာဟိုမှာဘယ်သူလဲကြီးသွားနေတယ်ဘယ်သူလဲကြီးဘဲကိုသွားနေတယ်တကယ်တမ်းလှဲကသွားတတ်တဲ့တတ္တိမရှိဘူးနော်အဲ့ဒါမှတ်တာမယ်ပြန်ပြောမယ်လူကသွားအောင်ပေါင်းတော့ပါလေနွားကသွားတယ်နွားသွားတော့လှဲကြီးကပါသွားတာပေါ့ဒါကိုလူများပြောတော့ပါလေလှဲသွားတယ်တကယ်တမ်းကျတော့လှဲကမသွားတတ်ပါဘူးဘယ်သူကသွားတယ်နွားကသွားတာ နွားသွားလို့လှဲကနွားကဆွဲသွားလှဲရက်လည်းပါသွားတော့ဗောဗျာနွားကသူ့လူလူသွားလှဲကြီးကိုဟိုလှဲမှာကပြီးသွားလားသူတက်ပြီးတော့မဟုတ်ပါဘူးလူကခိုင်းလို့သွားတာလူကခိုင်းလို့လှဲကိုဆွဲရတာနော်အဲ့တော့ဘာနဲ့တူလဲဆိုနွားမောင်းတဲ့သူနွားမောင်းတဲ့လူဟာစိတ်နဲ့တူတယ်နွားဟာဝါယောဓာတ်နဲ့တူတယ်လဲဟာရုပ်ခန္ဓာကိုယ်ကြီးဖြစ်တဲ့ ဝိညာယုတ်တွေတခြားယုတ်တွေတခြားဓာတ်တွေနဲ့တူတယ်ဒီလိုပြောတာနော်စိတ်ကြောင့်မို့စေတစာဝါယောဓာတ်ဖြစ်တယ်စေတစာဝါယောဓာတ်တွေဆင်းဆင်းဖြစ်ရင်းနဲ့တခြားဓာတ်တွေလည်းပါသွားတယ်ဒီသုံးချက်ပဲမှားပါဒီဣရိယာပုရှုမှတ်တဲ့နေ့နော်ပြန်ပြောမယ်ဗာလေလူကမောင်းလို့နွားသွားတာနွားကသွားတော့လှဲကလှဲပါဆွဲသွားတယ်ဒီတော့သွားခြင်းနဲ့စိတ်ကြောင့်မို့စေတစာဝါယောဓာတ်အဆင်းဆင်းဖြစ်လာတယ် ပြီးတော့ဝါယောတက ဖြစ်တော့တခြားတတ်တွေတခြားဝိညာဉ်ယုတ်တွေလည်းအတူပူးတွဲပါလာအဲ့ဒါကိုသွားတယ်လို့သုံးတာပြီးတော့အိရဖို့ရှုမှတ်တဲ့နေရာအဲ့ဒါပဲအခြေခံတော့အစာဆုံးဘုန်းကြီးတို့သွားတော့မယ်ဆိုဘာရင်ဖြစ်မလဲသွားခြင်းနဲ့စိတ်ရင်ဖြစ်တယ်ဒါလေးကိုရင်သိအောင်မှတ်သွားခြင်းနဲ့စိတ်ကြောင့်မို့ဘာဖြစ်စိတ်ကြောင့်မို့စေစားဝါရောတဲ့ပြန်တုံထိုးပြီးအစဉ်စဉ်တုံမှုထောက်ကံမှုဒါတွေသိအောင်ရှိပါ ဒီဝါရောတော့ဘယ်တော့မှသူတခုတည်းမဖြစ်ဘူးကြံတဲ့ဓာတ်တဘာသွားနေတော့အတူဖြစ်တယ်ဒါကြောင့်ပဲဒီတွန်းကန်တဲ့သဘောကြည်ရင်လည်းခြံတာလေးပြီးတွန်းကန်မယ်ပေါ့ပြီးတွန်းကန်မယ်အစာကြီးလိုပေါ့မျိုးစုံတွေ့ပါတယ်အဲဒီလိုသဘောလေးတွေလည်းသိရနော်ဆိုလိုရင်းကအဓိက၃ချက်တစ်သွားရင်သွားတော့ရှုမှတ်ခြင်းခြင်းစိတ်သွားခြင်းနဲ့စိတ်ပြီးတော့တွန်းကန်တဲ့ဝါယောဒသဘောပြီးတော့အခြားတရသဘော၃မျိုးပဲ ရက်တယ်မှတ်ခြင်းလည်းဒီတိုင်းပထမဘာရင်ဖြစ်မယ်ရက်ခြင်းနဲ့စိတ်စိတ်ရင်ဖြစ်ပါတယ်စိတ်ဖြစ်တဲ့အခါကျတော့စေသောဝါယုတ္တပြတွန်းထိုးရလိုက်တယ်ပြီးတော့ရမှုနဲ့တူလေးရမယ်ပူရမယ်အေးရမယ်ဒါတွေ့မယ်ထိုင်ရင်လည်းဒီတိုင်းထိုင်ရင်နဲ့စိတ်ရင်ဖြစ်ပါတယ်စိတ်လေးကြည့်လိုက်ထိုင်ရင်နဲ့စိတ်ဖြစ်လိုက်တကထိုင်ရရနေဖြည်းဖြည်းနဲ့ထိုင်ကြလိုက်တယ်ထိုးချလိုက်တာဝါယုတ္တကတွန်းချလိုက် တွန်းချမှုနဲ့လေးတွန်းမယ်ပေါ့တွန်းမယ်တောင့်တင်းမယ်မာတင်းမယ်ဒါတွေတွေ့တော့မှာအဲ့ဒီသုံးချက်မြင်အောင်ရှုရမှာပဲဒါလေးမှတ်ထားမယ်နော်ဒါပဲဣရိယာပုရှုမှနေရဒါသဘောတဘာဝတွေနားလည်ဒီရှုမှတ်တဲ့နေရာတော့သိတယ်ဒါကြောင့်ဘုန်းကြီးတို့ကဈဉာလျှောက်တဲ့ခါမှာဘယ်လိုလျှောက်စေခြင်းလဲဆိုလက်ကဒီလက်တစ်ဖက်နော်ဒီလိုပိုက်ထားမှာမဟုတ်ဘူးနော်ဒီလိုပိုက်ထားရင်လက်ကဒီမှာတင်းတင်းကြီးသွားတွေးတတ်တယ်နော်အဲ့လိုမပိုက်နဲ့အောက်နားလေးချပြီးတော့ ပုံမှန်တိုင်းအောက်ဆန်ချတာရှေ့ကတက်ကသားလေးကင်ထားနောက်ကိုလည်းဒီလိုကင်ထားလို့ရတယ်ခါကမမတာခေါင်းကလည်းမမတာမျက်စိကအဝေးကိုမကြည့်အောင်ယောဂီဆိုတာဖះတော့ဘာပြောထားလဲဆိုတော့ဒီ၄တောင်မြဆိုဒီခေတ်လိုပြောနေ6ပေပေါ့ရှေ့ကို6ပေလောက်ပဲစိုက်ကြည့်ရနော်ဒီလိုခေါင်းကြီးတန်းငုံမကြည့်အောင်ဒီလိုခေါင်းငုံကြည့်လဲကြားတဲ့ခါကျတော့ဒီနောက်ကြောတွေတက်ပြီမှလို့မကောင်းဘူး ပုံမှန်ပဲမျက်လွာချပြီး၄ပေ6ပေကမ်းလောက်ပဲမှတ်စားပြီးညီညီဖို့ရည်ကြည်တယ်မြေမညီမြေကိုဂယုဆိုင်များနဲ့မညီတဲ့ကလဲမှာဂယုဆိုင်ရတယ်အဲတော့ဈဉာန်လျှောက်တဲ့ကောင်မြေညီဖို့ရည်ကြည်တယ်မြေညီတဲ့နေရာလျှောက်ပါအန္တရာယ်ကင်းတဲ့နေရာလျှောက်ပါလေကောင်းလေတန်ရတဲ့နေရာလျှောက်ပါအနတ္တတည်းသိဆုံးနေလဲရှုမှတ်လို့မကောင်းဘူးဘေးပဝိညာဉ်အတ္တမလနဲ့သိဆုံးနေလဲရှုမှတ်လို့မကောင်းဘူးနော်အဲတော့ပထမဆုံး ုန်းကြီးတို့မဟာစီဆရာတော်ကြီးတွေကတော့ဘယ်လားနဲ့ညာလားနဲ့ခုနကိစ္ဆန်တော်ကိစ္ဆန်ကိစ္ဆန်တော်ကကိစ္ဆာမိတိပတ္တိပြောတော့ညာလားနဲ့ပဲဒါကတော့လူပင်းနားလျောင်တင်တာပဲညာလားနဲ့ပဲလားနဲ့တိရမှာကပါလေဗြဟ္မပါလေလှမ်းခြင်းစဆာခြင်းတော့ဘုန်းကြီးတို့စိတ်ဦးကဒုတိယညာပိုင်းလောက်မှ ဖြစ်ပါတယ်ဒါကြောင့်မို့မှတ်တိုင်းနဲ့မှတ်ပေါ့မမှတ်တိုင်းနဲ့ညာလန်းတယ်ဆိုရင်လှမ်းတဲ့ခိုက်တာမှလည်းတွန်းကံပြီးလှမ်းတဲ့သဘောလေးကိုအနည်းဆုံးသိအောင်ရှုပါတွန်းသွားတဲ့သဘောလေးပေါ့ လှနေဆိုတာကလှညင်တဲ့စိတ်ကြောင့်ဆေးရဝါရတွန်းသွားတယ်ဒီတော့ရက်ဒီလိုတွန်းသွားဒီတဘာဝလေးမြင်အောင်ရှုတွန်းတဲ့ခိုက်တာမှာပဲလေးတွန်းတဲ့ပူတွန်းမယ်နော်နင်းချလိုက်တကပူသိတာလေနင်းလိုက်တကမာရာပြောတာပူတာအေးတာဒါကြီးတွေ့နေတယ်ဘဏ္ဍချုပ်ရှောင်ဘုဒ္ဓံသိပြီအဲ့ဒါတွေကတော့ပုံပြီးပြောင်းအသာလေးကြည့်နေအောင်မယ်မှတ်တာတော့တစ်ချက်လောက်လှမ်းနေဆိုရင်လည်းပြီးတာပဲညာလှမ်းနေကိစ္စတော့ဟာကိစ္စမင်းဒီလှမ်းတာကိုသိနေရမယ်ဒီလိုမိတ်ပါ အဲ့တော့စဉ္ညာလျှောက်တဲ့ခါမှာတော့ခြေတော့မှာကပ်ပြီးလျှောက်ရတယ်နော်တခါတလေခြေတော့ဆိုတာကအော်ခြေချင်းဝအော်ပိုင်းတော့ပေါ့တချို့ကြခောက်ခောက်ကွေးတွေကွေးတာတွေရောစတာတွေရောကုန်ကြည့်ပြီးကွေးတယ်စတယ်လှမ်းတယ်ဆိုကုန်ချုပ်ဆက်ကကုန်ဟာအကုန်လုံးအဲ့ဒါမကြည့်နဲ့လို့အောက်ကခြေတော့အော်ပိုင်းလောက်တင်ကြည့်နေလို့တချို့ကြတော့ကြုံရတယ်ဟိုဘုန်းကြီးတို့ပြောတာတာမန် तू အဲ့ဒါတွေပါဒီကုန်ပြီးဒူပေါပေါင်းကနေဆိုင်သူခြေတော့ဆိုတခုလုံးကြည့်တာပေါ့ ဟာကိုယ်ရယ်ဆန့်နေကြတယ်ဟောသူကအများကြီးမှတ်တာဟာအဲ့ဒီလိုမဟုတ်ဘူးလို့ကြာညာလာနေဆိုတော်ပြီလို့အောက်ခြေတော့အောက်ပိုင်းလောက်ပေါ့နော်ခြေတော်အောက်ပိုင်းလောက်ကိုအဲ့ဒီကိုမှတ်ပြီးခြေတော်ကတ်ထားတယ်တိတ်အကျယ်ကြီးလည်းမလားဘူးနော်တိတ်ကျယ်ကြီးလမ်းလို့ရှိရင်ဒီရှေ့ခြေလားမကြသေးဘူးဒီကဘယ်ဘက်ခြေတော်ကကြွလာတတ်တယ်အဲ့ကြနှစ်ခုဖြစ်နေတာတယ်ဒီဘယ်ဘက်ခြေတော်ကလည်းမကြွရုံလမ်းဒါမျိုးပေါ့ဒါကြီးလှမ်းလိုက်တခါဟောဒါကြီးရတယ်ဒီခြေတော်ကဒီလိုက ကြွတက်လာရောစိတ်ကဟိုရောက်လိုက်ဒီရောက်လိုက်ဖြစ်တတ်တယ်ညာလန်းတယ်ဆိုညာဘက်ခြေတော်ရဲ့တဘာဝကိုမြင်အောင်ရှုမယ်ဘယ်လန်းတယ်ဆိုဘယ်ဘက်ခြေတော်တဘာဝကိုမြင်အောင်ရှုမယ်ဆဆချင်းခြေစုံရလိုက်ပေါ့ရပြီးတဲ့အခါမှာလမ်းညင်တဲ့စိတ်တွေပေါ်လာမယ်ဒါတော့မဆရာမလို့အသိနေဖို့ရည်ကြီးပါနော်လမ်းညင်တဲ့စိတ်တွေပေါ်လာပြီးညာလန်းတယ်တွန်းကန်တဲ့သဘောလေးကြည့်မယ်တွန်းကန်တဲ့သဘောလေးတို့လေးတွန်းမယ်ပေါ့တွန်းမယ်ဒါတွေမြင်ရမယ် နင်းချလာရင်မာရာပြောတာဘူရာအေးတာဒါလေးတွေပေါ်ပြီးပြောက်ဒါကိုအိဋ္ဌဒုက္ခအနတ္တမြောင်ကြည့်တယ်လို့ပြောပါတယ်ဘယ်လားနဲ့ဘယ်ဘက်ခြေတော်လေးပေါ်မှာစိတ်ကကတ်တာနော်ဒါပဲမှတ်ရုံပဲညာလားနဲ့ဘယ်လားနဲ့စဉ္ညာထိတ်ရောက်တဲ့ခါကျတော့ရှေ့မှာသွားစရာမရှိဘူးဆိုရင်ရက်တော့မယ်ဆိုရက်ချင်တဲ့စိတ်လေးရင်ပေါင်းမယ်ရက်ချင်တယ်ရက်ချင်တယ်မှတ်လို့ရပါတယ်ပြီးတော့ရက်တယ်ရက်တယ်အဲ့တော့ရက်တာတို့ လှဲ့တာတို့ကြတကိုယ်လုံးကိုကြည်ပြီးမှတ်မယ်ခြေတော်ကနေကောင်းကောင်းကနေရက်တယ်ဆိုတာတကိုယ်လုံးကြီးရနေတာကိုအဲ့ဒီရက်တဲ့ခါမှာတွန်းကန်ထားတဲ့ထောက်ထားတဲ့သဘာဝတစ်ခုမြောင်ကြည့်မယ်နော်ထောက်ပြီးရတယ်ဒီလိုတောင်းတောင်းကြီးဒါလေးတွန်းထားတာပဲနော်ထောက်ကန်ထားတဲ့သဘောဒါကိုသိမယ်အဲ့လိုအ ਨੇ ဆုံးဒီတစ်ခုသိရမယ်ထောက်ထားမှုနဲ့တူမာထောက်လားအေးထောက်လားပူထောက်လားဒါလည်းတွေ့ပါနော် အ ਨੇ ဆုံးတော့တဘာဝတစ်ခုသိအောင်လုပ်မယ်လမ်းနဲ့ခိုက်တာမှလည်းညာလမ်းနဲ့တဘာဝတစ်ခုတုံ့ကန်တဲ့သဘောအ ਨੇ ဆုံးသိအောင်လုပ်ဘုန်းကြီးတို့တစ်ခါတလေဒီအသက်ကြီးတဲ့ဓမ္မကြီးတွေတွေ့ပါတယ်အဲ့ဒီခါကျတော့ဒီတုံ့ကန်တဲ့ဘောကျတော့သိမမြင်လို့ရှိရင်နင်းနဲ့ခိုက်တာမှမာတဲ့သဘောလေးတွေ့လိုက်နင်းနဲ့မာသွားတယ်ပေါ်ပြီးပြောက်နင်းလိုက်မာရဲ့ပေါ်ပြီးပြောက်မာတဲ့ဘောကြည့်ရင်ဉာဏ်နဲ့တတ်သဘောတွေကလည်းတွဲဖြစ်နေတာသိနိုင်တယ်တခုခုတော့မူတည်ထားတာပေါ့နော်ကြီးတဲ့ပုံကောင်များကြတော့ ဒီလှမ်းနဲ့တွန်းကန်တဲ့သဘောကြီးကြီးနဲ့လဲတတ်တယ်ဒီတော့ရက်တဲ့ရက်တဲ့မှတ်တဲ့ခါကျတကူလုံးစူးစိုက်ကြည့်နေပါအဲတော့ထောက်ထားတဲ့သဘောမျိုးတွန်းထားတဲ့သဘောမျိုးပြီးတော့မာတာတောက်တာတင်းတာဒါတွေလည်းတွေ့တော့ပါတယ်ရက်တယ်ရက်တယ်မှတ်တယ်ရက်နေတယ်ချက်ချင်းမလဲရသေးဘူးเนาะပြီးတော့လှဲ့ကျင်တဲ့စိတ်လေးဖြစ်တယ်လှဲ့ကျင်တဲ့လှဲ့ကျင်တဲ့မှတ်မှပြီးတော့မှလှဲ့တယ်လှဲ့တယ်လှဲ့တယ်တစ်ချက်မှတ်မှတစ်ချက်လှဲ့ရတယ်เนาะ ဟုတ်လားလှဲ့တယ်လှဲ့တယ်သူပြုံးတိုင်းဒီလိုမလဲအောင်ဒီလိုပါလှဲ့တယ်လှဲ့တယ်လှဲ့တယ်ဒီဘက်မရအောင်မချင်းအဲ့ဒီလှဲ့တယ်လှဲ့တယ်မှတခါကျတကိုယ်လုံးကြည့်မယ်ဟုတ်လားတွန်းလှဲ့နေတယ်နော်တကိုယ်လုံးကြည့်မယ်အဲတွန်းလှဲ့တော့ကြည့်နေမာလှဲ့တာတင်းလှဲ့တာတောင့်လှဲ့တာဒါတွေတွေ့နေပြီးတော့ကိုဟိုဘက်ရှောက်မဲ့မျက်နှာမရောက်မချင်းလှဲ့တယ်လှဲ့တယ်လှဲ့တယ်လှဲ့တယ်မှဒီဘက်ဈဉ္ညာ ရှောင်းမဲ့လမ်းတဲတဲ့ရောက်ပြီးဆိုမှရက်တယ်ရက်ချင်တဲ့စိတ်လေးပေါ့ရက်ချင်တဲ့ရက်တယ်ရက်တယ်လို့မှတ်မယ်အဲ့ဒီကကြတော့မှတ်ထားဝရကရတ္တမှတ်တာတော့လှဲ့တာမှတ်တာကြတကူလုံးကြည်ပါတကူလုံးရဲ့သဘာဝတစ်ခုကိုမြင်အောင်ကြည်ပါတွန်းနဲ့ထောက်တဲ့သဘောပေါ့တမာရီအကောကြံတဲ့သဘာဝတွေလည်းမြင်ပါတယ် အဲ့ဒါတွေကတော့အကုန်လုံးလိုက်ပြီးတော့ဟာပူရာကြီးတွေဒီလိုမှတ်ဆရာမလိုပါဘူးပူရာလေးပေါ်ပြီးပြောက်သွားမယ်ဘယ်သဘာဝမဆိုကြည့်နေတဲ့ခိုက်တာပေါ်ပြီးပြောက်ဖြစ်ပြီးပြက်ဒါလေးတွေမြင်အောင်ကြည့်ရတာဟိုကတော့အဆိုပဲပညာနယ်ပဲတချို့ကလည်းအာဘောအာဘောဝါယောဝါယောဒီလိုမှတ်တာတွေလည်းရှိပါတယ်တာသဘောတွေဒါလည်းပညာပါပဲဒီကသိစေချင်တာကပါလေဒီတဘာဝတွေပေါ်ပြီးပြောက်ဖြစ်ပြီးပြက်မြင်အောင်ကြည့်စေချင်တယ်နော်အဲ့ဒါလေးပဲ ပြီးတော့တခါပြန်လှမ်းမယ်ဆိုလှမ်းကျင်တဲ့စိတ်လေးဖြစ်ပါတယ်အဲ့ဒီလှမ်းကျင်တဲ့စိတ်လေးကိုမှတ်လည်းရပါတယ်လှမ်းကျင်နဲ့လှမ်းကျင်နဲ့ပြီးတော့မှညာလာနဲ့ပြန်လာနဲ့ညာလာနဲ့ပြန်လာနဲ့အ ਨੇ ဆုံးမှတ်သိစိတ်ဒီသဘောတော့တစ်ခုလောက်တော့သိအောင်မှတ်ပေါ့နော်သမာဓိအကောင်များများမြင်နိုင်ပါတယ်ဒါကတော့ဘုန်းကြီးတို့ကြာကြာသွားမှုရမှုထိုင်မှုနော် လျောင်းမှုအဲ့ဓာတွေကိုမှတ်တဲ့နီးဆိုပြီးတော့ဒါပြောသွားတယ်ပေါ့နော်ပြီးတော့တံပစညဣရိယာပုတ်ခုနကအဲရှုမှတ်တဲ့နီးလေးကိုကြည့်မယ်နော်ဣရိယာပုတ်ရှုမှတ်တဲ့နီးမဟုတ်ဘူးဗျခုနကခုနနောက်ဆုံးပေးတယ်နောက်ဆုံးပေးတယ်မဆုနော်ဣရိယာပုတ်ရှုမှတ်တဲ့နီးရှုမှတ်တဲ့နီးကအစအုပ်ဆုံးသွား ရတ်တော်သွားခြင်းမယ်ဆိုသွားခြင်းနဲ့စိတ်အင်ဟုတ်ပြီအဲ့မှာကြည်လိုက်အစာအုပ်ဆုံးဘာဖြစ်မလဲသွားမယ်ဆိုသွားခြင်းနဲ့စိတ်ရင်ဖြစ်တယ်အဲ့ဒီစိတ်လေးကိုလည်းရှုမှတ်နိုင်ကောင်းအသွားခြင်းနဲ့စိတ်ကအကြောင်းပေါ့နောက်ကသွားတဲ့စိတ်သွားတဲ့ခန္ဓာကိုယ်ဝါရောကအကျိုးဒါတော့ဒုတိယဉာဏ်ပိုင်းသိအောင်လို့ဘုန်းကြီးတို့ကမှတ်ခိုင်းတာပါအဲဒါကြောင့်အ ਨੇ ဆုံးတော့သွားနေတဲ့လှန့်နေတဲ့တွန်းကန်တဲ့ဝါရောဒသဘောလေးကိုတော့အ ਨੇ ဆုံးသိအောင်မှတ်ပါ ဒီဝါယုဒ္ဒလေးကလည်းသူတခုတည်းမှဖြစ်ဘူးဉာဏ်နဲ့ဓာတ်တွေနဲ့တွဲပြီးဖြစ်နေပါလေဒါထကရာဒီတိုင်းမှညွန်ထားပါလေနံပါတ်၄သွားသွားတဲ့နေရာမှတ်တယ်သွားခြင်းဆက်စိတ်ရင်ဖြစ်တယ်ပြီးတော့ဝါယောတဖြစ်တယ်ပြီးတော့ခြားတတွေဖြစ်တယ်ရက်တဲ့ခါမှာလည်းရက်ခြင်းနဲ့စိတ်ရင်ဖြစ်ပါတယ်အဲ့ဒီစိတ်ဦးလေးနော်ခြင်းစိတ်လေးခေါ်တယ်ဒါလေးရင်မှပြီးတော့ဝါယောတမှတ်မယ်ပြီးတော့ခြားတတွေမှတ်မယ်ထိုင်တဲ့ခါမှာလည်းထိုင်ရင်တဲ့စိတ်ရင်ဖြစ်ပါတယ် အဲဒီစိတ်ကူးလေးချင်းစိတ်လေးရအောင်မှ ပြီးတဲ့အခါကျတော့ဝါယောဓာတ်မှဝါယောဓာတ်ဆိုတုံးတဲ့သဘော ထောက်ကန်တဲ့သဘောပြီးတော့အခြားဓာတ်သဘောပါတယ်ဓာတ်သဘောသဘာဝတွေသိအောင်ရှုရမယ်ဒီလိုညွန်ထားတယ်နော် အောက်မှာဤရပုရှုနီတနည်းဆိုတာပါပြန်တယ်နော်ဒီဟာလေးမပြောခင်ဘုန်းကြီးတို့ခုနကကိုကြည့်ချင်းပါဠိတော်လေးပြန်ကြည့်မယ်ဒီဟာပြီးတော့မှပါဠိတော်ကဣရိယာပုရှုပတ်တဲ့နည်း ဒါဘာကိုကြည်ရေးတာလဲဆိုတော့အဲ့ဒါကိုသိစေခြင်းလို့နော်ဣရိယာပုရှုမှတ်တဲ့တဏီဆိုတော့ခုနကအဲအဲဟုတ်ပြီဒီမှာအပေါ်သွားမယ်ဣရိယာပုဣရိယာပုပေါ်သွားမယ်ပေါ်နေနဲ့တင်လားအဲ့မှာကြည်လိုက်နော်အဲပရမကအဲ့ဒီမှာဥနသဗရံဘေခွေအဲမဆွဲတော့နဲ့ပေါ်ပြန်အောက်ချရရပြီ ဥဏ္ဏဇာဗံဘေခုဤကိစ္ဆန္တောဝကိစ္ဆနာမိတိပတ္တိသွားရင်သွားမှန်သိရမယ်ထီတော်ဝါထီတော်မိတိပဇာနဲ့ရရင်ရမှန်သိအောင်လုပ်ရမယ်နိသိဏောဝါနိသိဏောမိတိပဇာနာတိထိုင်ရင်ထိုင်မှန်သိရမယ်တရားနောဝါတရားနောမိတိပဇာနာတိအာလျောင်းရင်လျောင်းမှန်သိရမယ်အဲ့ဒါကိုဘုန်းကြီးတို့ခုရှုမှတ်နေပါပြောပြီးသွားပြီနော် နောက်တနည်းကြည့်လိုက်ယထာယထာဝါပနတ္တ ဝါပနဆိုတာနောက်တနည်းကိုပြောတာနော်နောက်တနည်းကြပါလဲဆိုနော်အတ္တကာယောပဏိတောဟောတိတထတတနံပဇာနာတိအဲ့လိုညွန်တာလေနောက်တနည်းကြတော့ဒီကိုရံမဲ့ဖြစ်ယောဂီရဲ့ယုတ်တရားပေါင်းကိုတည်ရှိနေတိုင်းဖြစ်နေတဲ့အတိုင်းကာယောပဏိဟိတောဆိုတာကဒီ ဣရိယာပုတ်ပေါ့နော်ရှိနေတဲ့အတိုင်းဖြစ်နေတဲ့အတိုင်းရုပ်အပေါင်းကြီးကိုရှုရမယ်ပြောတယ်ဆုံးကတော့ထိုင်တာထိုင်ရင်ထိုင်တာလောက်နေသည်ရရင်ရတာလောက်သည်နော်ဒါမျိုးပဲပြောဒီမှာကျတော့ဒီထိုင်နေတဲ့ရုပ်အပေါင်းကြီးသူကအဲ့လောက်ထိပြောတယ်နော်သွားနေတဲ့ရုပ်ပေါင်းရက်နေတဲ့ရုပ်ပေါင်းအဲ့ဒီရုပ်ပေါင်းကို ရှိနေတဲ့အတိုင်းရှိနေတဲ့အမူအရာတိုင်းသိအောင်ရှုရမယ်ဒါဘုရားအဲ့လိုဟောတယ် ဂရမအပြန်ကြည့်နော်ကွဲတယ်နော်ဂရမရရင်ရမှသိမယ်ထိုင်ရင်ထိုင်သွားရင်သွားမှသိမယ်ရရင်ရမှသိမယ်ထိုင်ရင်ထိုင်မှသိမယ်လျောင်းရင်လျောင်းမှသိရမယ်ဒီလိုပြောတယ်အခုကကြတော့ထိုင်ရရုပ်ပေါင်းအောင်ပြောတယ်ယူပကာယနော်ကာယကဒီမှာနှစ်မျိုးရှိတယ်နော်ဟိုတလောကဘုန်းကြီးဝင်လေထွက်လေရှုမှတ်တဲ့ခံကာနာလို့ပြောခဲ့တယ်ဝင်လေထွက်လေကိုအတ္တတပတ္တတာလကာယလို့ခေါ်တယ် ဒီဝင်လေထွက်လေကဘယ်ဝင်မိနေလဲဒီခန္ဓာကိုယ်ကြီးမိပြုတ်နေတယ်မဟာဘုတ်၄ပါးဥပါဒာယုတ်24ပါးဒါကိုယူပကာယလို့ခေါ်တယ်အဲ့ဒါပဲအဲ့ဒီရုပ်ရှိရင်စိတ်ရှိရင်သိတာပေါ့နော်ဒါကြောင့်ဖတ်တာစေနာတင်ညာသင်္ခါရဝိညာဉ်နော်အဲ့ဒီဟာတွေကနာမကာယခေါ်တယ်ဒီမှာကာယဆိုတာကဒီရုပ်အပေါင်းကိုလည်းပြောတယ် နာမကာယယူပကာယကိုလည်းပြောတယ်နာမကာယကိုလည်းပြောတယ်ဒါကိုပြောချင်တာနော်အဲတော့ပထမကသွားရင်သွားမှန်သည် ထိုင်ထိုင်မှန်သည်အခုဟာကြတော့အဲ့ဒီသွားနေတဲ့ခိုက်တမှာဖြစ်တဲ့ယုတ်ပေါင်းနော်နာပေါင်းပေါ့ယူပကာယကာယောပဲဒီဟာသုံးတာကာယကယူပကာယရှိတယ်နာမကာယရှိတယ်နော်အဲ့ဒီ အကုန်လုံးပေါ့ရုပ်ကောနာကောအကုန်လုံးသိအောင်ရှုရမယ်လို့တပေါင်းနဲ့သိမ့်ပြီးရှုခိုင်းတာပေါ့ဗျာနော်ရပါပြီခုနကျတို့ဗမာလိုပြန်တော့သွားမယ်နော်ဒါကဒီဟာကိုကြည့်ပြီးတော့ဘုန်းကြီးခုနကမှတ်စုလေးပေးတာရှိတယ်ဟောဗမာလိုမှတ်စုပြန်သွားမယ်နော်အဲ့မှာကြည့်လိုက်ယန်းဤရုပ်တရားပေါင်းကိုတည်ရှိနေတဲ့အတိုင်းတည်ရှိနေတိုင်းဖြစ်နေတိုင်းတော့မူရာဖြင့်သိအောင်ရှုရည်တဲ့နော် ပြီးမှအဲ့ဒီနှစ်ခုကွဲပြားအောင်ရေးထားရအောင်ပါရှေ့ဗြဟ္မဣရိယာပုတ်ရှုနီပေါ့ရရင်ရမန်တိသွားရင်သွားမန်တိထိုင်ရင်လျောင်းမလျောင်းမန်တိအဲ့ဒီဗြဟ္မရှုနီရဣရိယာပုတ်လေးဣရိယာပုတ်တစ်မျိုးစီရှုနီဟောထားတယ်ဒီအခုပြောတဲ့ဣရိယာပုတ်ကြတော့ဣရိယာပုတ်၄ပါးလို့တပေါင်းနဲ့သိမ့်ယူပြီးရှုခိုင်းတယ်နော်အကုန်လုံးပေါင်းယုံနာအပေါင်းအနေနဲ့ရှုခိုင်းတယ်ဒီလိုခွဲတယ်အောက်သွားကြည့်လိုက်ပါဦးဒုတိယ နောက်ဒုတိယဣရိယာပုရှုနီဆိုလိုရင်းမှာဆိုပဲမယ်။သွားခြင်းတော့ခြင်းအမြင်တီးနေတဲ့ရုပ်ပေါင်းရင်သွားအောင်သိအောင်ရှုရမည်။ရမှုထိုင်မှုလျောင်းမှုခြင်းတီးနေတော့ရုပ်ပေါင်းရင်ရမှုထိုင်မှုသိလျောင်းမှုသိအောင်ရှုရမည်ဒီလိုပြောထားတယ်ပေါ့နော်။ဒါကတော့ရုပ်ပေါင်းဆိုရင်နာမ်ပေါင်းလည်းပါတော့အကုန်လုံးကြီးရုပ်တရားပေါင်းကိုရုပ်တရားပေါင်းဆိုအကုန်လုံးကြီးနာမကာယယူပကာယပြောတာပါပဲ။ ယုတ်တရားဆိုဘုန်းကြီးတို့ကခုနပထဝီဝါယောတရွှေနေတော့မှဉာဏ်နဲ့တတရားသိနေတာဒါလည်းပေါင်းလို့ခေါ်လို့ရတာဒါကတော့ဘုန်းကြီးတို့အထက်ကရာဖွင့်တဲ့တခုပေါ့နော်နောက်အဲ့ဒီဟာဒီလိုအပေါင်းကိုရှုရမယ်ဆိုဒါပြောပြတယ်နောက်ဒီကဆရာတော်ကအဲ့ဒီမှာဒီကဆရာတော်အဲ့ဒီဖွင့်ထက်ကရာဆရာတော်ကဗြဟ္မသူထက်ကရာနဲ့ဒီကဖွင့်တယ်ဒီအတူတူပဲအဲ့တိုင်ရှုရမယ်လို့ပြောတယ်ဒီကဆရာတော်ကတခါထပ်ခွဲပြပြန်တယ်နော်ဒီကဆရာတော်ခုနက ဤရာကိုရှုမှတ်တဲ့နှစ်နည်းပေါ့နော်ပထမနည်းကဘာလဲပဓာနာယုတ်ကိုသိအောင်ရှုရမယ်နောက်နည်းကအပဓာနာယုတ်ကိုသိဆိုလိုတာကတော့ပဓာနာယုတ်ဆိုတာဘုန်းကြီးတို့ကဥပမာဝါယောတမှတ်နေဆိုတာပဓာနာယုတ်ပဲအပဓာနာယုတ်ဆိုတာဉာဏ်နဲ့ဓာတ်တွေလေဉာဏ်နဲ့ဒီပရဝီရောတေဇောတို့အာဘောတို့ဒါအပဓာနာယုတ်ပဲသိအောင်ကတော့ဝါယောတဆိုဒီလှမ်းနေဆိုညာလှမ်းနေဆိုလို့ရင်ဒါဟာတွန်းကန်တဲ့သဘောသိအောင်ရှုတာဒါပဓာနာယုတ်ပဲနော် နောက်ဟာကကြဒုတိယနေအာဗရဏယုတ်ဆိုတာကဒီတွန်းကန်နဲ့လေတွန်းကန်မယ်ပေါ့တွန်းကန်မယ်ပူတွန်းကန်မယ်အေတာတွန်းကန်မယ်ဒါတွေသိအောင်ရှုရမယ်ဒီတနည်းဖွင့်ပြဒါကတော့ဘုန်းကြီးတို့ကဘယ်နည်းနဲ့ရှုရှုကို ရှုမှတ်တာတွေဒီထဲမှာပါဝင်တယ်ဒါသိအောင်လို့ပြောလို့ရမယ်နော်ဒါတော့ပါဘုန်းကြီးပြောချင်တာဒီတော့ဣရိယာပုတ်ရှုမှတ်တဲ့နည်းကိုအပေါ်ပြန်တင်ကြည့်မယ်အဲမူရင်းပဲမှတ်ထားမယ်နော်ဒါလေးပဲမှတ်ထား ဣရိယာပုရှုမှတ်တဲ့နည်းနော်ခုနမဟုတ်ဘူးဗျအပေါ်လုံးရောက်သွားပြီခုနခုနခုနခုနလေးဟုတ်တယ်စာမျက်နှာနံပါတ်3ပါစာမျက်နှာနံပါတ်3 3အောက်ဆွဲ3 3 3အဲအဲ့ဒါအောက်မှာအောက်မှာ3အဲ့ဒါပဲဒါလေးပဲအဓိကနော်ဒါကိုအဓိကဓာမဆင်ညာဣရိယာပုရှုမှတ်တယ်ဒါပဲအသိမှတ်တာနော် ပထမပါလေသွားမယ်ဆိုရင်သွားခြင်းနဲ့စိတ်ရင်ဖြစ်မယ်စိတ်လေးကိုရှုမယ်ပြီးတော့စိတ်ကြောင့်စဉ်းစားပါရောအဲ့မှာစဉ်းစားကြည့်လိုက်နော်ဝါယောတဆိုတွန်းကန်တဲ့ဆိုလေးဖြတ်သွားရင်စိတ်ကဘလောက်ရှိရှိဒီ6ရက်ဘလို့မှသွားလို့မရဘူးဒါလေးသိထားဖို့လေးဖြတ်သွားရင်ဘလောက်ထခြင်းနဲ့စိတ်ရှိလို့နေထလို့မရလေးဖြတ်သွားရင်ဘလောက်ထိုင်ခြင်းနဲ့စိတ်လို့ထိုင်လို့မရဒါကိုပြောချင်တယ်အကြောင်းကိုပထမဆုံး စိတ်ဦးလေးချင်းစိတ်လေးရင်ရှုပြီးတော့စိတ်ကြောင့်ဖြစ်တဲ့စိတ်တစားဝါယောဓာတ်ကိုရှုတွန်းကန်နဲ့ထောက်ထားတဲ့သဘောပြီးတော့ခြားဓာတ်တဘာဝရှုဒါဆိုရင်ဘုန်းကြီးတို့လုံလောက်ပါဒါလေးပဲမှတ်တာနော်ကဲဒီလောက်နဲ့သိမ့်မယ်ဒီနေ့ဟောပြောဆုံဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်နိုင်ငံဘုံညာနေပါကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။